90ခုလွန်ခဲ့တဲ့လွန်ခဲ့တဲ့လကဘာအကြောင်းပြောခဲ့ပြောခဲ့တာမှတ်မိကြလားကိုးကွယ်ရင်ပြောခဲ့တာနော်ကိုးကွယ်ရာ၃ပါးရှိတယ်အဲ့ဒါကိုးကွယ်တယ်ကိုးကွယ်တယ်ဆိုတာဘာလဲဆိုတာဒါပြောခဲ့တယ်နော်အဲ့လိုပြောခဲ့တဲ့အတွက်ကြောင့်မို့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတန်ခံတရဏံကိစ္ဆာမိလို့ဆိုရင်မိမိတို့ကဘာကိုနားလည်ရမှာလဲမြတ်စွာဘုရားကိုကိုးကွယ်ပါတယ်တရားတော်ကိုကိုးကွယ်ပါတယ်တန်ခါတော်ကိုကိုးကွယ်ပါတယ်လို့နားလည်ရမှာနော် အဲ့ဒီလိုကိုးကွယ်ခြင်းကိုနားလည်ပြီးတဲ့နောက်အဲ့ဒီကိုးကွယ်ရာလို့ခေါ်တဲ့ယရနာ၃ပါးရှိတယ်ပေါ့ဘုရားယရနာတရားယရနာသံဃာယရနာဟာဒီနေ့ဘုရားယရနာအကြောင်းဒါပြောပြမှာပေါ့ဘုရားယရနာအကြောင်းလေ့လာကြမှာအဲတော့မွေးတွေကဗုဒ္ဓဘာသာဖြစ်လာတဲ့လူတွေကိုဘုရားဘုရားအကြောင်း ပြောပြရဲဆိုရင်နည်းနည်းဆန်းနေမလားမသိဘူးရိုးလွန်နေမလားမသိဘူးနော် ဒါပေမလို့ဟိုမိမိတို့အနေနဲ့တိတိကျကျနားလေနားလေထားတဲ့အချက်လက်တွေရှိအာမွေးရကမြတ်စွာဘုရားရှိဘုရားရှိခိုးလာတာဟုတ်လားတရားနားလာတာပဲတန်ခါတော်လည်းတွေ့လာတာပဲဒါတိတိသားပဲလို့ထင်ထင်เสียရှိပေမဲ့လို့တကယ်တကယ်ကျတော့อืมစစ်ပြီးတော့မေးလိုက်ရင်မသိတာတွေရှိလိမ့်မယ်ဒါကြောင့်မို့ဒီနေ့အာမြတ်စွာဘုရားအကြောင်းကိုအခြေခံကစပြီးတော့လေ့လာရမှာပေါ့ ပထမဆုံးမြတ်စွာဘုရားကိုအခုပါဠိလိုပဲလို့ခေါ်တော့ဗုဒ္ဓလို့ခေါ်တယ်အဲဗုဒ္ဓကိုဗမာလိုဖရာလို့ပြန်ထားတယ်အဲဗုဒ္ဓဆိုတဲ့စကားလုံးရဲ့ပါဠိစကားလုံးရဲ့အတိပ္ပယ်ကဘာတဲ့တော့သိရလားဗုဒ္ဓဆိုတာဘာလဲဗုဒ္ဓဆိုတာသူသူအဲ့အတိပ္ပယ်ရှင်းရှင်းလေးဆိုရင်တော့ သိတတ်တဲ့ပုဂ္ဂိုလ်လို့ဒီလိုအဓိပ္ပာယ်ရှိတယ်ဗမာပြည်မှာစာရေးဆရာတယောက်ကဥတိဆိုတာဘုရားကိုဥတိလို့ဒီလိုဗမာလိုပြန်ပြီးတော့ပြောစိတ်ထဲပထမကြားရတော့နည်းနည်းလေးဟိုရိုင်းတယ်လို့ထင်ရတယ်ပေါ့လေဘုရားကိုဥတိလို့ဆိုတာသုံးတယ်အမှန်ဒါတော့မှန်တော့မှန်တယ်နော်တိတတ်တဲ့ပုဂ္ဂိုလ်ကိုဗုဒ္ဓလို့ခေါ်အဲ့တော့တိတတ်တယ်ဆိုတော့ဘာကိုတိတတ်တာလဲမေးစရာရှိတော့နှမျိုးဖြေလို့ရတယ် နော်ယခုကတော့ဗာလဲသစ္စာလေးပါးတရားကိုသိတတ်တယ်မြတ်စွာဘုရားအဲ့ဒီသိတတ်တယ်ဆိုတဲ့အထဲမှာတခါဘာဝင်နေတယ်လဲဆိုတော့သိစေတတ်တယ်ဆိုတဲ့အအတိပ္ပယ်ကလည်းဝင်နေတယ်သိစေတတ်တယ်ဆိုတော့သိအောင်လုပ်တတ်တယ်သူများကိုလည်းသိအောင်ဟောပြောတတ်တယ်ဆိုတဲ့အတိပ္ပယ်ရှိတယ်ဒါကြောင့်မို့ဗုဒ္ဓဆိုတဲ့စကားလုံးရဲ့အတိပ္ပယ်ဟာပင်ကိုအားဖြင့်ပါတော့သိတတ်တဲ့ပုဂ္ဂိုလ်သူကနေပြီးဆွဲယူလိုက်တဲ့အခါကျတော့ သိစေတတ်တဲ့ပုဂ္ဂိုလ်အဲ့တော့နှစ်ခုစလုံးနဲ့နှစ်ခုစလုံးဒီနေရာမှာသုံးရမယ်ဘုရားကိုဗုဒ္ဓလို့ခေါ်တာဟာမြတ်စွာဘုရားဟာပစ္စာလေးပါးကိုကိုယ်တော်တိုင်သိတော်မူတယ်ဘုဒ္ဓအကူအညီမှမပါဘဲနဲ့ဆရာမရှိဘဲနဲ့ကိုယ်တော်တိုင်ထိုးထွင်းသိတော်မူပြီးတဲ့နောက်ဒီသစ္စာလေးပါးကိုတတ္တဝါတွေကိုတဆင့်ဟောပြတော်မူတယ်တတ္တဝါတွေကိုလည်းပဲသစ္စာလေးပါးကိုသိအောင်ဟောပြတော်မူတယ်အဲဒါကြောင့်မို့ဒီပုဂ္ဂိုလ်ကိုဗုဒ္ဓလို့ဒီလိုခေါ်ရတာဒါသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ပြောတာဒီလိုမဟုတ်ဘဲနဲ့ တိတတ်တဲ့ပုဂ္ဂိုလ်လို့ဒီလိုသာဆိုထားပြီးတော့ဘာကိုတိတတ်တဲ့ပုဂ္ဂိုလ်လို့ပြောမှထားတဲ့အတွက်ကြောင့်မို့အကုန်ရှိသမျှအကုန်တိတတ်တဲ့ပုဂ္ဂိုလ်လို့ဒီလိုယူရတယ်။အဲတော့လောကမှာသိစရာရှိသမျှအလုံးကိုတိတတ်တဲ့ပုဂ္ဂိုလ်ကိုဗုဒ္ဓလို့ခေါ်တယ်။ဒီလိုလည်းပဲအဓိပ္ပာယ်ယူလို့ရတယ်။ဟိုတော်တော်ကြာကျတော့တပ်ပိညုတ္တဉာဏ်ဆိုတာရောက်လိမ့်မယ်။နော်။တပ်ပိညုတ္တဉာဏ်ဆိုတာအလုံးစုံကိုသိတော်မူတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။အဲ့ဒီအဓိပ္ပာယ်ဟာဒီကလားဗုဒ္ဓကလား။ ဘာကိုသိတော်မူတတ်တဲ့မြတ်စွာဘုရားသိတော်သိတတ်တဲ့ပုဂ္ဂိုလ်ဘာကိုသိတတ်တာတော့ရှိရှိသမျှအားလုံးသိเสียမှန်သမျှအားလုံးကိုသိတော်မူတတ်တဲ့မြတ်စွာဘုရားအဲ့ဒီဆရာအဲ့ဒီအဲ့ဒီလိုပုဂ္ဂိုလ်ကိုဗုဒ္ဓလို့ဒီလိုခေါ်တယ်အဲ့တော့အခုငါတို့ကိုးကွယ်တဲ့ပုဂ္ဂိုလ်ဟာဘယ်လိုလဲလို့မေးရင်အဲ့ဒီဗုဒ္ဓပဲနော်အဲ့ဒီဗုဒ္ဓကိုဗမာလိုဖယလို့ဘာသာပြန်ထားတယ်အဲ့တော့ဘာသာကြားတွေကမေးရင်အဲ့ဒါသတိထားပြီးတော့ဖြေရမယ် နင်တို့ God ဟာဘာလဲလို့မေးရင်တော့ငါတို့မှာ God မရှိဘူးလို့ပဲဖြေရမယ်နော်မြတ်စွာဘုရားက God မဟုတ်ဘူးဒါကပထမပထမလာမှာကဘာလဲမြတ်စွာဘုရားဟာ လူသားစင်စစ်ဖြစ်တော်မူတယ်နော် capital letter နဲ့ God လည်းမဟုတ်ဘူး small letter နဲ့ God လည်းမဟုတ်ဘူးနော် prophet လည်းမဟုတ်ဘူးဘယ်ဘုရားရဲ့တမန်တော်မှလည်းမဟုတ်ဘူးလူသားလူပုဂ္ဂိုလ်တူပဲလူသားစင်စစ်တူပဲအဲ့ဒီဟာကိုပထမနားလည်ထားရမယ် အဲတခြားဘာသာမှာတော့ဖရာဆိုရင်သူကလူမဟုတ်ဘူးဘာညာဆိုရရှိတယ်သို့တော့တို့တို့ဘုရားဘာသာမှာတော့မြတ်စွာဘုရားဟာတကယ်လူသားစင်စစ်ပဲလူဖြစ်တဲ့မေရောမာယာနဲ့ခမည်းတော်တော်တော်နန္ဒကမွေးဖွားပြီးတော့လာတယ်လူဖြစ်နေပဲအသက်ရှင်သွားတယ်အဲလိုလူစင်စစ်ဖြစ်တဲ့အတွက်ကြောင့်မို့လူလူစင်စစ်တွေမှာခံစားရတဲ့နော်လောက်ရကံရတဲ့ကိစ္စမှန်တယ်မြတ်စွာဘုရားလောက်ရတာပဲ တို့လူတွေမှာမစားဘဲနဲ့နေလို့ရလားမရဘူးနော်ဒါကြောင့်မြတ်စွာဘုရားကလည်းပဲစားဖို့ရစေဘူးတော့နေတိုင်းဆုံးမခံရဘူးလားနော်ဘုရားလည်းပဲဆုံးရှိတော့ဆုံးခံထွက်ရတယ်ဘုရားရေတောက်ရမယ်ဘုရားရေချိုးရမယ်နော်စသဖြင့်ဘာမဆိုလူတ attva တွေလောက်ရတဲ့ကိစ္စမျိုးမြတ်စွာဘုရားလည်းလောက်ရတာပဲဒါဘာကြောင့်လဲဆိုရင်မြတ်စွာဘုရားလည်းပဲလူတ attva ပဲပေါ့တခါလေလူတွေမှာဖြားတယ်နားတယ်မရှိဘူးလား နော်ရှိတယ်မြတ်စွာဘုရားလည်းဒီလိုပဲဖျားရနာတဲ့ခါရှိတာပဲခေါင်းကိုက်တယ်နော်ခါနာတယ်အဲဝန်းချုပ်တယ်နောက်ဆုံးမြတ်စွာဘုရားဘာဘာယောဂဖြစ်တယ်အဲဝန်းသွားတဲ့ယောဂဖြစ်တယ် dysentery ပေါ့လေဟုတ်လားအဲ့ဒီလိုဒီလိုယောဂဝေဒနာတွေကိုမြတ်စွာဘုရားလိုပဲခံစားခဲ့ရတာပဲဒါဘာကြောင့်လဲမြတ်စွာဘုရားကလူသားစင်စစ်မို့လို့လူလူဆိုတော့လူခန္ဓာကိုယ်ကြီးရှိလူခန္ဓာကိုယ်ကြီးကဒါတွေကိုတွန်းဟိုဒါတွေကို ရှောင်လွှဲရှောင်ဖယ်လို့မရဘူးလူခန္ဓာကိုရထားရင်လူခန္ဓာကိုမှဖြစ်နိုင်တဲ့မောရာပါနာနော်ဒါပြီးစားတာတောက်တာကိုလက်တုတ်တင်တာနာရာကျင်နာစတွေအကုန်လုံးဒီဝေဒနာတွေကိုလည်းမြတ်စွာဘုရားကိုမြတ်စွာဘုရားခံစားခဲ့ရတာပဲဒါကြောင့်မို့မြတ်စွာဘုရားဟာလူသားစင်စစ်ဖြစ်တယ်အဲနတ်မဟုတ်ဘူးဗြဟ္မာမဟုတ်ဘူးနော် God မဟုတ်ဘူးအဲဒါကိုပထမနားလည်ထားရအောင် နောက်ဆုံးကြတော့လည်းလူလူသားဖြစ်တဲ့အတွက်ကြောင့်မို့နောက်ဆုံးမြတ်စွာဘုရားဟာပြိဋိဘံပြုသွားတယ်။ပြိဋိဘံပြုသွားတဲ့ဆိုတာကဘုရားမူပြောတာရိုးရိုးရှင်းရှင်းပြောရင်ဘာလို့သေတာပေါ့။လူလူဆိုရင်သေရတာပဲမသေတဲ့လူတွေလောကမှာဘယ်သူမှမရှိ။ထို့တူပဲမြတ်စွာဘုရားလည်းလူသားဖြစ်တဲ့အတွက်ကြောင့်မို့အသက်ကြီးလာလို့သူသေခြင်းတန်တဲ့ခါကျတော့သေသွားတာပဲ။အဲဒါမြတ်စွာဘုရားကျတော့သေတယ်လို့မခေါ်ဘဲနဲ့ပရိနိဗ္ဗာန်ပြုတယ်လို့ဒီလိုခေါ်တယ်။ဒါကြောင့်မို့မြတ်စွာဘုရားဟာ လူစင်စစ်ပဲနတ်မဟုတ်ဘူးပြမမဟုတ်ဘူးစတယ်ဒါမှတ်ထားရမယ်အဲ့လိုလူစင်စစ်ဖြစ်ပြီမယ်လို့တဲ့နော်ငါဆရာဟာလူတာမန်တော့မဟုတ်ဘူးသူလိုငါလိုလူတော့မဟုတ်ဘူးဟိုပါဠိမှာတော့အစ္စရိယအဘုဒ္ဒလို့ဒီလိုသုံးတာနော်အာအောဘွယ်ကောင်းတဲ့လူသားတူတဲ့ထူးခြားတဲ့လူသားတူပေါ့ အဲဘယ်လိုထူးကြတာတော့ဘယ်လိုအံ့ဩဖွယ်ကောင်းတာတော့နဲ့မြတ်စွာဘုရားသူဘုရားအဖြစ်သူရောက်တာဟာမိသူရဲ့အကူအညီနဲ့ရောက်တာတော့နော်ဘုဒ္ဓအကူအညီမှမပါဘူးနော်ဆရာမရှိဘူးဘုရားဘုရားအဖြစ်ကျင့်တဲ့လမ်းစဉ်မှာဆရာမရှိဘူးဟိုဘုရားအလုံးကတောထွက်ပြီးတဲ့နောက် ဟိုအာလာရဆိုတဲ့ယတိကြီးထံမှာသွားပြီးတော့နီးခံနေတယ်နော်တပည့်ခံတယ်ပဲပြောကြပါစို့နောက်တစ်ခါဥဒကဆိုတဲ့ယတိကြီးထံမှာသွားပြီးတော့နီးခံနေတယ်ဒါပေမဲ့လို့သူတို့ပေးတဲ့နီးကဟိုဖျားဖြစ်နိုင်တဲ့နီးသို့မဟုတ်ဝတ်မှန်ထွက်မြောက်နိုင်တဲ့နီးမျိုးမဟုတ်ဘူးဒီဝတ်ထဲမှာပြန်ပြီးတော့လဲမဲ့နီးပဲပေးနိုင်တယ်ဟိုတော်တော်အစင်တက်မြင့်နဲ့ဟိုစိတ်တက်အစင်တက်မြင့်တဲ့အခြေအနေရောက်အောင်တော့လုပ်နိုင်တယ်ဒါပေမဲ့လို့ဒီ တန်တရာကြီးကလွတ်သွားမဲ့နီးမျိုးကိုသူတို့မပေးနိုင်ဘူးအဲ့ဒါကြောင့်မို့အဲ့ဒီဟိုလောကီဇံလို့ခေါ်တဲ့အဲ့ဒီလိုတရားတွေရဖို့ရန်တော့ကဖရာမှာဆရာရှိခဲ့ပြီမယ်လို့ဖရာလောက်မှာဆရာဆရာရှိခဲ့ပြီမယ်လို့ဖရာဖြစ်ဖို့ကြင့်တဲ့နေရာမှာဆရာမရှိခဲ့ဘူးဒါကြောင့်မို့မြတ်စွာဘုရားကိုဆရာမရှိဘဲနဲ့မိမိအလိုလိုကိုတော်တိုင်အဲတစ္ဆာလေးပါးတရားကိုထိုးထွင်းသိပြီးတော့ဖရာဖြစ်သူရောက်တော်မူတယ်အဲဘုရုအကူအညီအကူအညီမှမပါဘဲနဲ့ဒီလောက် အဆင့်အတန်းမြင့်တဲ့ဘုရားဖြစ်သူရောက်တယ်ဆိုတာနော်ဒါထူးခြားတဲ့ပုဂ္ဂိုလ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားဟာလူတမန်မဟုတ်ဘူးနော်လူလူတတ်တော်ဟုတ်တော်လည်းပဲလူတမန်မဟုတ်ဘူးထူးခြားတဲ့ပုဂ္ဂိုလ်အောက်ဘက်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်တော်မူတယ်နောက်ပြီးတော့မြတ်စွာဘုရားဟာဒီအခုခေတ်စကားနဲ့ရှင်းရှင်းပြောရင်တော့ဘာခေါ်မလဲ handsome ပေါ့နော် ရသော်ဖျားအဲကြီးညိုပဲကောင်းတယ်ပဲပြောကြပါလေဟုတ်လားဒီယောက်ျားတွေမှာရှိတင်ရှိတတ်တဲ့ကောင်းတဲ့လက္ခဏာပေါ့လေနော်ကောင်းတဲ့ feature တွေအကုန်လုံးမြတ်စွာဘုရားမှာရှိတယ်ယောက်ျားမြတ်လက္ခဏာနဲ့ပြည့်စုံတော်မူတယ်လို့ဒီလိုဆိုရတာပေါ့လေအဲ့ဒါကလည်းပဲအရေးမကြီးဘူးလို့တော့ပြောရင်တော့ဖြစ်တယ်ပေါ့လေနော်ဒါမှမဟုတ်နှိုင်းရှင်ပြီးတော့လာနှိုင်းရှင်လာပြီဆိုတော့ဒါကလည်းပဲအရေးကြီးတဲ့အစိပ်အပိုင်းတစ်ခုပဲတို့မြတ်စွာဘုရားရဲ့ပုံကိုကြည့်ပြီးတော့စိတ်ညစ်စရာများတွေ့ဘူးလား နော်တွေ့ဘူးလားတွေ့ဘူးပါလေဟမ်ဖះပုံမြင်တော့စိတ်ညစ်เสียဖြစ်သွားတာလေမတွေ့ဘူးလားဟိုဟာကြီးဟိုအဲ့ဒါအဲ့ဒီလောက်ပဲရှိတယ်နော်ဒါလည်းပဲစိတ်ထဲမှာဟွာပြုတ်လောက်အောင်မဖြစ်ဘူးဟုတ်လားဩမြတ်စွာဘုရားဘုရားလောက်မှာအဲဒီလောက်ထိအောင်သူဆင်းရဲခံပြီးတော့ဘုရားဖြစ်အောင်ကျင့်တော်မူတယ်ဒါမှမဟုတ်ဟိုလက်သေးနေတာမျိုးလို့ဘာလို့ညာလို့မရှိဘူးမဟုတ်လားဘုရားနော် အဲအဲ့တော့တို့မြတ်စွာဘုရားရဲ့ဆင်းတုကိုဖြစ်ပဲဖြစ်ဖြစ်ဓာတ်ပုံပုံပကြီးပုံမဲ့ဖြစ်ပါပဲဖြစ်ဖြစ်ကြည့်လဲရရင်မြင်လဲရရင်ဖူးလဲရရင်စိတ်ကြည်နေတယ်စိတ်ချမ်းသာမှုတာရဒါအကြောင်းပြုဖို့တော့စိတ်ညစ်သွားတယ်နော်တမျိုးတမျိုးဖြစ်သွားတယ်လို့မရှိဘူးဒါဘာကြောင့်လဲဆိုရင်မြတ်စွာဘုရားပင်ကိုတကယ်တက်တော်ထင်ရှားမြတ်စွာဘုရားကိုနဲ့ကိုကဒီဒီကောင်းမွန်တဲ့အသွင်အပြင် နော်လူအသွင်အပြင်နဲ့ပြည့်စုံတော်မူတယ်ကြည့်လိုက်ရရင်အဲကြည်ညိုစရာဖြစ်တယ်ပေါ့လေအဲအဲ့ဒါကြောင့်မို့မြတ်စွာဘုရားဟာယောက်ျားမြတ်သူရဲ့လက္ခဏာနဲ့ပြည့်စုံတယ်အဲမြင်လိုက်ရရင်ကြည်ညိုစရာပဲဖြစ်တယ်စိတ်ညစ်စရာမဖြစ်ဘူးဒါတစ်ချက်နောက်မြတ်စွာဘုရားကဘာကြောင့်အံ့ဩစရာကောင်းလာတော့ဘာကြောင့်ထူးခြားတာတော့မြတ်စွာဘုရားရဲ့စိတ်မှာကိလေသာ လုံးဝကင်းတော်မူတယ်တဲ့ကိလေသာဆိုတာလိုချင်တာစိတ်ဆိုးတာတွေးဝေတာမတိတာမာမာနဖြစ်တာငိုက်တာတွေလည်းပါတယ်နော်အိတ်ငိုက်တာပြီးတော့ဒီ restlessness ခေါ်တာပေါ့လေအာအာယုံအာယုံကိုကောင်းကောင်းစိတ်နဲ့မယူနိုင်တာမရှက်တာမကြောက်တာ ဒါတွေကိုကိလေသာလို့ခေါ်တယ်ဆိုဆိုလိုရတော့မကောင်းတဲ့ဟာတွေပေါ့စိတ်ထဲမှာမကောင်းတဲ့ဟာတွေတခါတလေလိုချင်တဲ့လောဘဖြစ်တယ်ဟုတ်လားတခါလေဒေါသဖြစ်တယ်တခါလေမောဟဖြစ်တယ်တခါလေမာနဖြစ်တယ်စသဖြင့်တခါတလေဘာခေါ်လဲဝန်တိုးတယ်မနာလိုတယ်ဒါတွေဖြစ်ကြတယ်ဒါဘလို့မဆိုပုရိသေမှန်ဖြစ်ကြတာအဲ့ဒီလိုတရားတွေလုံးဝမြတ်စွာဘုရားရဲ့တန်တန်မှာမြတ်စွာဘုရားရဲ့စိတ်မှာကင်းရှင်းတယ်မြတ်စွာဘုရားတစိတ်ထဲမှာဒီလိုအကုသိုလ်အကုသိုလ်လို့ခေါ်တဲ့အငြိအကျေးလုံးဝမရှိဘူးတဲ့ကင်းစင်တော်မူတယ် ဒါဟာလည်းပဲမြတ်စွာဘုရားရဲ့လူသားအဖြစ်နဲ့ထူးခြားချက်တရားအဲ့တော့ဒီလိုကိလေသာကင်းစင်တာနော်စိတ်ဓာတ်အငြိကြီးကင်းစင်တာဟာဘလောက်အံ့ဩစရာကောင်းတယ်အာဘလောက်ကြီးကျယ်တယ်ဆိုတာသိရင်ကိုယ့်အကူပြန်စဉ်းစားကြည့်ကိုယ့်စိတ်ကိုပြန်စဉ်းစားကြည့်လူရှင်စရာလေးတစ်ခုတွေ့ရင် မလူရင်မဲနေအောင်ထင်းလို့ရရရလားရိုးရိုးပြန်မရဘူးလို့ပြောရလေနော်စိတ်ဆိုးစရာတစ်ခုတွေ့လာရင်ပါ စိတ်မဆိုးပဲနေလို့ရရလားတကယ်မရတဲ့နော်ဆောင်းကနေဆိုခါထွက်လာတကဒေါသဒီလိုပဲဆိုတော့မာနပြည့်စရာကိစ္စတစ်ခုရှိရင်အကြောင်းအရာပေါ်လာရင်မာနဆိုဖြစ်လိုက်တာပဲမနာလိုစရာရှိရင်လည်းမနာလိုလိုက်တာပဲစသည်ဖြင့်အဲ့ဒီလိုအဲမိမိတို့မှာဒီလိုဖြစ်ဖို့ရန်အလွန်လွယ်ကူပြီမဲ့လို့မြတ်စွာဘုရားကျတော့ဘလောက်ပဲအခြေအနေကပြေးပြီးဒီလိုစိတ်ဓာတ်တွေဒီလိုသဘောတရားတွေမြတ်စွာဘုရားရဲ့စိတ်ထားမှာဖြစ်ပေါ်မလာတော့ဘူးဘလောက်လှပတဲ့ဝတ္ထုပစ္စည်းဘလောက်လူရင်စရာကောင်းတဲ့ ဝတ္ထုပစ္စည်းနဲ့တွေ့ပြီးမြတ်စွာဘုရားမှာဒါကိုလိုချင်ပါတယ်ဆိုတဲ့လောဘမျိုးမဖြစ်တော့ဘူးမြတ်စွာဘုရားကိုဘလောက်ပဲပြင်မပြင်မဘလောက်ပဲဆဲဆိုဆိုမြတ်စွာဘုရားကိုတေချောင်းကြံကြံမြတ်စွာဘုရားကအဲ့ဒီပုဂ္ဂိုလ်ပေါ်စိတ်ဆိုးတယ်ဒေါသဖြစ်တယ်ရန်ညှို့ထားတယ်လို့လုံးဝမရှိတော့ဘူးမာနလည်းမြတ်စွာဘုရားမှာလုံးဝမရှိဘူးอืม jealousy ဆိုတာမျိုးလည်းမြတ်စွာဘုရားမှာမရှိဘူးအဲ့အဲ့ဒီလိုစိတ်ဒီစိတ်ဓာတ်လုံးဝကင်းစင်တယ်ဆိုတဲ့ပုဂ္ဂိုလ်မျိုးနော် ကမ္ဘာဘာသာရေးခေါင်းဆောင်ဆိုတဲ့ပုဂ္ဂိုလ်တွေထဲမှာရှာရှာကြည့်သမ်းပါအဲ့ဒီလိုမြတ်စွာဘုရားလိုစိတ်သက်တန်ရှင်းတဲ့ပုဂ္ဂိုလ်တကယ်ရှိရလားနော်စဉ်းစားဟဲ့ကိုယ့်ကိုကြည့်စဉ်းစားကြည့်ရင်လားပေါ်ဟုတ်လားအဲ့ဒါကြောင့်မို့ဒါဟာလည်းပဲမြတ်စွာဘုရားရဲ့ထူးခြားချက်ပဲပြီးတော့မြတ်စွာဘုရားကိလေသာကင်းတာကယဟန္တာတွေကင်းတာနဲ့မတူသေးဘူးနော်ယဟန္တာတွေလည်းကိလေသာကင်းတာပဲယဟန္တာတွေလည်းပဲဟိုနှစ်သက်ဆရာနဲ့တွေ့လည်းပဲမနှစ်သက်တော့ဘူး စိတ်ဆိုးစရာနဲ့တွေ့လဲစိတ်မဆိုးတော့ဘူးဒါဟုတ်တယ်ဒါပေမဲ့လို့ယဟန္တာဒီမှာကဘာလဲဆိုတော့ဝါသနာဆိုတာကိုမစွန့်နိုင်ဘူးတဲ့ဝါသနာဆိုတာအလေးလေးပါတတ်တယ်မလားလူတယောက်တယောက်မှာသူ့ဝါသနာလေးတွေရှိတတ်တယ်နော်အဲ့လိုအလေးကြတော့ယဟန္တာတွေကမစွန့်နိုင်ဘူးမြတ်စွာဘုရားကတော့အဲ့လိုဝါသနာဆိုတာပါစွန့်နိုင်တယ်ဝါသနာဆိုတာအမှန်တော့ကိလေသာရဲ့အငွေ့အတက်ကလေးပေါ့အဲ့လိုဟာမျိုးပါပြောင်းသွားအောင်မြတ်စွာဘုရားကတော့စွန့်နိုင်တယ်အဲ့ဒီလိုကြွာချတယ်အဲ့တော့ဘာနဲ့တူလဲဆိုရင်တဲ့ အရက်ပလင်းတစ်ခုကိုဟာအရက်တောက်လောက်တိုင်းပြစ်ထားလိုက်မယ်ဆိုတော့အကုန်လုံးပြစ်ထားလိုက်မယ်မဆေးဝဲထားမယ်မဆေးဝဲထားပြီးတော့နောင်၆တောက်လို့ပြန်နန်းကြည့်လည်းပဲအရက်နံလေးရနေအောင်အရက်တော့မရှိတော့ဘူးဒါပေမဲ့အနံလေးရနေအောင်နော်ယဟန္တာတွေကအဲ့ဒါနဲ့တူတယ်ကိလေသာတော့သူတို့မှမရှိတော့ဘူးဒါပေမဲ့ကိလေသာအငွေ့အသက်ကလေးသူတို့မှကြံသေးတယ်အဲမြတ်စွာဘုရားတော့ဗာနဲ့တူလဲခေါင်းကအဲ့လိုပလင်းကိုပြောင်းလျောင်းဆေးထားလိုက်ပြီးတော့နောက်မှနန်းကြည့်လို့ဘာနဲ့မှမရတယ်လို့ပဲအဲ့ဒီလိုကွာခြားတယ်အဲယဟန္တာကြတော့ကိုခုနလို အလေးအထကိုမိမိတို့ဝါသနာကိုမစွန့်နိုင်ဘူးတဲ့အဲမြတ်စွာဘုရားကျတော့ဝါသနာဟောပါအကုန်လုံးစွန့်အပြောင်းအစင်ရှင်းတယ်ကိလေသာလုံးဝကင်းစင်တော်မူတယ် total purity of mind ဒါမြတ်စွာဘုရားမှာရှိတော်မူတယ်ဒါဟာလည်းပဲတခြားဘာသာတွေနဲ့ဟိုဘာသာခေါင်းဆောင်တွေနဲ့ရှင်းကြည့်လိုက်ရင်ဒါတိတ်တိတ်ပြီးတော့ခါလေးထင်ရှားတယ်အခုကိုကိုကိုယ်တယ်မြတ်စွာဘုရားကဘလောက်ဒီဘက်ကအာဘာခေါ်လဲအစဉ်အတန်မြင့်နေဆိုတော့ပေါ့လေ ပြီးတော့မြတ်စွာဘုရားမှာမဟာကရုဏာဆိုတာရှိတော်မူတယ်ကရုဏာဆိုပါလေဗမာစကားပြည့်နေတော့ခဲ့တာနော်ဟမ်တဏှာပေါ့ဟင်အေးတဏှာကျင်လာ compassion တဏှာကျင်လာတာကရိုးရိုးတဏှာကျင်လာမှုရှိတယ်ကြီးကျယ်သောတဏှာကျင်လာမှုရှိတယ်နော်မြတ်စွာဘုရားတို့ရဲ့တဏှာကျင်လာမှုကြတော့ကြီးကျယ်သောတဏှာကျင်လာမှုမဟာကရုဏာလို့ခေါ်တယ် ကရုဏာဆိုတာအမှန်ကတော့ဒုက္ခရောက်နေတဲ့တ attva တွေကိုမြင်တဲ့အခါမှာစိတ်ထဲမှာဟိုတဏှာမှုဖြစ်ပြီးတော့ဒီဒီတ attva ဟာဒီဆင်းရဲကလွတ်ပါစေလို့အဲ့ဒီလိုလွတ်စေလိုတဲ့ဆန္ဒမျိုးကိုကရုဏာလို့ခေါ်တယ်နော်တဏှာရာရိုးရိုးမဟုတ်အော်ဒီအဲသူဒီလိုဒုက္ခရောက်နေတာတဏှာပါလေဒီဒုက္ခမှာလွတ်ပါစေလို့အဲ့လိုလွတ်စေခြင်းနဲ့ဆန္ဒအဲ့လိုလွတ်စေခြင်းနဲ့အဲသဘောထားမျိုးကိုကရုဏာလို့ခေါ်တယ်အဲ့ဒီကရုဏာက ဆိုတော့ရိုးရိုးတ attva တွေမှာဒီဒီမှာလည်းပဲရှိထန်တလောက်ရှိတာပါပဲအဲ့ဒါမြတ်စွာဘုရားရဲ့ကရုဏာကတော့မဟာကရုဏာလို့ခေါ်မြတ်စွာဘုရားဘုရားပြအောင်မကြည့်ခင်ဗောဓိတတ္တဒီဘုရားအလောင်းဘဝတဲ့ကူကအဲ့ဒီမဟာကရုဏာလောက်နီနီမြတ်စွာဘုရားမှာရှိခဲ့ဘုရားလောင်းမှာရှိခဲ့မိမိကိုယ်တိုင်တယောက်တည်းအလွတ်ယုံရင်ဖြစ်ဖြစ်ပါရဲ့နဲ့အလွတ်မယုံပဲနဲ့လောဒီတန်ត្រာမှာဒုက္ခတွေခံပြီးတော့ဘုရားဖြစ်အောင်သူကျင့်တယ်တတ္တဝါတွေကိုဒါတဏှာလို့အလွန်တဏှာကြီးစွာတော့တဏှာချင်းရှိလို့ အဲ့လိုကျင့်ခဲ့တဲ့အခါမှာဘာတွေကျင့်ခဲ့ရလဲပါရမီဖြည့်တဲ့ဘဝတွေအများကြီးရှိတယ်မဟုတ်လားနော်ဇတ်တော်လေးဒီမှာတွေ့ဘူးလေအဲ့ဒီမှာတစ်ခါတလေအဲဘာခေါ်လဲသာသမီလှူခဲ့ရတယ်နော်မယားလှူခဲ့ရတယ်တိုင်းပြည်လှူခဲ့ရတယ်အမိမိမိမိအသက်သေးခြင်းသေပစ်စီဆိုတော့သူများနှိမ့်ဆက်နှင်းစရာကိုကခံခဲ့တယ်သူများကိုပြန်ပြီးတော့လုံနိုင်ရနဲ့မလုံဖဲနဲ့ဒီတီလဆောက်တည်ထားတော့တီလကျိုးမှာဆိုလို့ပြန်ပြီးတော့မတတ်ခဲ့ဘူးဘာဥစားတွေဖြစ်ပါလဲအသက်ကိုစွန့်ပြီးတော့ ဒီလိုကျင့်ခဲ့ရတဲ့ဘဝပေါ်မှာမရေမတွက်နိုင်ဘူးလို့ဆိုတယ်နော်အဲအဲ့ဒီလောက်လုတ်ခဲ့တာဟာကျင့်ခဲ့တာဟာဘာကြောင့်လဲလို့မေးရင်ဒါပါတော့တတ္တဝါတွေကိုတနာတဲ့စိတ်ကြောင့်တတ္တဝါတွေကိုပါကဲတင်ခြင်းနဲ့စေတနာကဲတင်ခြင်းနဲ့ဆန္ဒအဲ့ဒီလိုကဲတင်ခြင်းနဲ့ဆန္ဒတတ္တဝါတွေကိုတတ္တဝါတွေပေါ်မှာလွန်စွာကြီးမားတဲ့ကရုဏာတော်ရှိတဲ့အတွက်ကြောင့်မို့ဒီဒုက္ခတွေကိုတော့ငါခံမယ်ဒီဒုက္ခတွေငါခံမှာ ပါရမီပြည့်ပြီးတော့ဖရာဖြစ်တဲ့ခါကျတော့တ attva တွေကိုကင်းနိုင်မယ်ဆိုပြီးတော့ကျင့်တော်မူခဲ့အဲ့ဒီမြတ်စွာဘုရားရဲ့ကရုဏာဟာမဟာကရုဏာလို့ခေါ်တော့အခုဘုရားဖြစ်သွားပြီးတဲ့နောက်မဟာကရုဏာလို့ခေါ်တော့ဘာဝီရပြီးတော့ခေါ်တာလဲဆိုတော့မြတ်စွာဘုရားရဲ့ကရုဏာတော်ကသူ့လူကိုလူခွဲခြားမှုမရှိဘူးဒါအရေးကြီးတယ်တတ္တဝါကိုတတ္တဝါဆိုရင်ဘယ်တတ္တဝါမျိုးကိုပဲဖြစ်ဖြစ်မြတ်စွာဘုရားကကရုဏာရှိတော်မူတယ်တနာတော်မူတယ်ဟာမင်းတို့ငါကူးကွယ်မှနော်ငါတပည့်သားဖြစ်မှသာငါမင်းတို့ကိုတနာမယ် ငါတပည့်သားမဟုတ်ရင်တော့မင်းတို့ငါမတနာဘူးဆိုတဲ့ဒါမျိုးမရှိဘူးသူတပည့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူကိုကိုးကွယ်သည်ဖြစ်စေမကိုးကွယ်သည်ဖြစ်စေအညီအမျှပဲတဲ့မြတ်စွာဘုရားကတော့တနာကျင်တာမှုရှိတော်မူတယ်ဒီဒီအရေးချင်းမျိုးကစဉ်းစားကြည့်တာရှိဖို့လွယ်လားပုထုဇဉ်ကတော့ပြောမနေနဲ့တော့နော်ဟိုရိုးရိုးလူဖို့ကတော့ပေးကြတယ်မရှိဘူး တကယ်ဘာသာရေးခေါင်းဆောင်လုပ်နေပါတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကိုပဲစဉ်းစားကြည့်လိုက်စမ်းနော်ငါ့ကိုကိုယ်ကငါ့ကိုယုံကြည်မှမင်းတို့ကဲမဲ့ဆိုရင်တို့တော့တို့တော့အဲ့ဖះမယုံနိုင်တော့သူပါရှယ်ဖြစ်နေဟုတ်တယ်မလားအဲမြတ်စွာဘုရားကဒီလိုမဟုတ်ဘူးလေငါကိုယ်ကိုယ်တည်းဖြစ်စီမကိုယ်ကိုယ်တည်းဖြစ်စီမင်းငါတပည့်ဟုတ်ဟုတ်မဟုတ်ဟုတ်အညီအမျှပဲအာတဏှာချင်းရှိတော်မူတယ်တဲ့မြတ်စွာဘုရားဟိုဂါထာလေးတစ်ခုဆိုရှိရရှိတယ် ဒီဒေဝရအပေါ်မှာရဲ့တဲ့နော်နာလာဂီရိဆိုင်အပေါ်မှာရဲ့တဲ့အင်္ဂုလိမာလအပေါ်မှာရဲ့တဲ့ရှိတဲ့စိတ်နဲ့သူသားတော်ရာဟုလာပေါ်မှာရှိတဲ့စိတ်နဲ့အတူတူပဲဒီလိုမြတ်စွာဘုရားဟောတော့ဒေဝရဆာနင်းတို့သိကြလားဟမ်ဒေဝရဘာလို့တုံးသူကဘုရားဟုတ်တတ်ဖို့ကြံတာနော်ဘုရားဟုတ်တတ်ဖို့ အမျိုးမျိုးကြံတယ်ဟိုခုခေတ်ခုခေတ်လို့ပြောရင်တော့ sharp shooter တွေလှုပ်ပြီးတော့ကြံတာပေါ့လေအဲ့ဒါမြားနဲ့ပြစ်ခိုင်းတယ်နောက်အဲ့ဒါမရတော့ဘာလုပ်လဲရှင်နဲ့တိုက်အဲရှင်ကြီးခုနကခုနနာလာဂီရိဆိုရှင်နဲ့တိုက်တာတယ်အဲ့ဒါနဲ့မအောင်မြင်ဘူးဆိုတော့နောက်တစ်ခါဘာလုပ်တော့အဲတောင်ပေါ်ကနေပြီးတော့ကြောက်တုံးကြီးတွန်းချတယ်ဘုရားပေါ်နော်ဒါမှမဟုတ်သုံးခါသလုံးမအောင်မြင်ဘူးအဲ့ဒီလိုမြတ်စွာဘုရားရဲ့အသက်ကိုကြံမိမယ်လို့နော်မြတ်စွာဘုရားကဒီဝရဘုံမှာစိတ်ဆိုးသလား စိတ်မဆိုးဘူးတဲ့နော်အဲ့ဒီမြတ်စွာဘုရားဒေဝရပုံမှာရှိတဲ့စိတ်ကရုဏာနဲ့သူ့တားတော်ရာဟုလာပုံမှာရှိတဲ့ကရုဏာနဲ့အတူတူပဲကြည့်တယ်ဘလောက်ကြီးကျယ်တယ်ဆိုစဉ်းစားကြည့်လားနော်ကိုယ့်ကိုတေချောင်းကြံတဲ့ပုဂ္ဂိုလ်ကိုတော့ကိုယ်စိတ်မဆိုးဘူးခဏပြောနာလာဂိရိစင်ကြီးဆိုတာလည်းဟိုဒေဝရကလှုပ်ဆော်လို့အဇာတသမင်းကအရက်တီတိုက်ပြီးတော့လှုပ်လိုက်တာဟော ဒီစင်ကြီးပုံမှာလည်းမြတ်စွာဘုရားစိတ်မဆိုးဘူးတဲ့နော်အင်ကုလိမာလာဆိုတာကြားဘူးလားမင်းတို့လူငယ်တွေကြားဘူးလည်းမဟုတ်လားဟမ်အင်ကုလိမာလာကဘာလုပ်လဲအဲလက်တွေပါလေဖြတ်မှန်းတယ်နော်လူတွေတတ်တယ်လက်ဖြတ်တယ်နောက်သူကဖယားတို့တော့ဘာလုပ်တော့ဖယားကသူ့ကိုချုပ်ဖို့သွားတယ်ဖယားမြင်တော့သူဘာလုပ်တော့ဟမ်ဖယားလိုက်တာဘောနောက်ကတည်းတတ်မလို့နော်ဖယားတတ်မလို့လိုက်တယ်ဒါမှလည်းသူလိုက်လို့မရဘူးဟုတ်လားထားပါတော့အေးအဲ့ဒီလို ကိုယ့်ကိုတတ်ဖို့ကြံတဲ့ပုဂ္ဂိုလ်တွေအပေါ်မှာလည်းပဲမြတ်စွာဘုရားကတဏှာကရုဏာရှိတော်မူတာပဲတဲ့စိတ်မဆိုးဘူးတဲ့စိတ်မဆိုးလို့ပဲတဏှာကရုဏာရှိလို့လည်းပဲသူတို့ကိုတရားဟောပြီးတော့အဲ့ဒီရှင်အင်္ဂုလိမာလာဟာနောက်ယဟန်ဖြစ်သွားတယ်မဟုတ်လားနော်အဲ့ဒီလိုမြတ်စွာဘုရားရဲ့ကရုဏာကမျှမျှတတာအလွန်ရှိတဲ့ကရုဏာသူ့ဘက်ကိုယ့်ဘက်သူ့လူကိုယ်လူခွဲကြတဲ့ကရုဏာမျိုးမဟုတ်ဘူးအဲ့ဒါဒီလိုကရုဏာမျိုးရှိဖို့ဆိုတာလည်းပဲအာအများကြီးခဲရင်တယ်ဒါကြောင့်မို့ ဒီဒီဒီဂုံတွေဟာစဉ်းစားကြည့်လိုက်ရင်အလွန်ကြီးကျယ်တဲ့ဂုံတွေကိုနဲ့စာချင်းပို့သေးတာပါနော်ကိုကိုမှရှိတဲ့ကရုဏာနဲ့မြတ်စွာဘုရားရှိတဲ့ကရုဏာနဲ့စဉ်းစားကြည့်လိုက်အလွန်ကွာခြားတယ်ဆိုတာသိရထို့တူပဲမြတ်စွာဘုရားမှာရှိတဲ့ကရုဏာနဲ့တခြားပုဂ္ဂိုလ်တွေကိုအထင်ကြီးထားတဲ့ပုဂ္ဂိုလ်တွေရှိလိမ့်မယ်နော်သူတို့ရှိသူတို့မှာရှိတဲ့ကရုဏာနဲ့လည်းရှင်ကြည့်လိုက်ရင်ကွာခြားတာတွေကိုတွေ့မယ်တဲ့ကရုဏာကိုကာကြီးနဲ့ရေးရတယ်နင်တို့မှတ်တာနော်ခန်းငင်တော့သွားမရေးနဲ့ ဗမာစကားကဂယုဏဂယုဏနဲ့ခေါ်နေတော့ခန်းငယ်နဲ့ရေးတယ်မဟုတ်ဘူးအဲ့ဒါမှားကာကြီးနဲ့ရေးရမယ်ကရုဏာဆိုကောင်းပြီနောက်တစ်ခုကတော့ဗာလဲဆိုတော့ခုနပြောခဲ့တယ်ဗုဒ္ဓဗုဒ္ဓဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးပြောခဲ့တယ်ဒီအာလုံးသောတရားတွေကိုအစီအတအပိတ်အပင်မရှိသိမြင်တော်မူတယ်သိမြင်နိုင်တဲ့ဉာဏ်မြတ်စွာဘုရားမှာရှိတော်မူတယ်အဲ့ဒီဉာဏ်ကိုဘယ်လိုခေါ်လဲ တပ်ပင်ညုတညာလို့ခေါ်တယ်နော်တပ်ပဆိုတာကအကုန်လုံးညုညုဆိုတာကသိတာနော်အဲ့တော့အကုန်လုံးကိုသိတော်မူတဲ့ဉာဏ်မြတ်စွာဘုရားမှာရှိတော်မူတယ်အဲ့ဒီသိစရာရှိသည်မြတ်တရားအလုံးကိုအပိတ်အပင်အစီအတားမရှိနော်ဘာဘာကိုပဲသိကျင်သိကျင်တခါတည်းတက်ခနဲ့ဆိုပြီးတော့တယ်ဘာမှဒီအဲ့ဒီဉာဏ်ကိုပိတ်ပင်တဲ့မျိုးဟိုကွယ်ကာထားတာမျိုး မြတ်စွာဘုရားမှာမရှိတော့ဘူးအဲ့ဒီလိုဉာဏ်မျိုးရဖို့ဆိုတာတော့မဖြစ်နိုင်တော့ပါဘူးเนาะအခုခေတ်မှာ specialize လုပ်ကြတယ်မဟုတ်ဘူးလားเนาะဟိုဘာသာဘာသာရတစ်ခုမှ specialize လုပ်တယ်ဆိုတာအဲ့ဒီလိုကို specialize လုပ်တဲ့ဘာသာရမှတောင်မှကိုဟာအကုန်သိပါပြီလို့ပြောနိုင်ရလားဘယ်လိုမှပြောနိုင်ဘူးเนาะအဲသူသူတော်တော်သူသူအစင်တန်းတော်တော်လေးသိလို့သူပွဲရပြီးတော့ဒါဒါသူက specialist ပဲလို့ပြောရတယ်ဒါပေမဲ့လို့ အဲဒီကိုကိုအထူးယူတဲ့ဘာသာရပ်တစ်ခုလေးကွက်ကွက်ကလေးမှတောင်းမှငါဒီဘာသာရပ်နဲ့ပတ်သက်ပြီးတော့သိသိစရာမှန်တယ်များအကုန်သိပါတယ်လို့ဘယ်သူမှပြောနိုင်ဘူးအဲမြတ်စွာဘုရားကျတော့ဘယ်လိုဟာမျိုးကိုပဲသိကျင်သိကျင်သိကျင်နေဆိုရင်အကုန်သိတော့တာပဲဒါလည်းဆန်းတာမဟုတ်ဘူးမြတ်စွာဘုရားပြိဋိပါရမီဖြည့်ထားတာနဲ့စဉ်းစားကြည့်ရင်မဆန်းဘူးပေါ့ဟုတ်လားဘဝပေါင်းများစွာဒီဒီကဘာပေါင်းအသင်ရှင်နဲ့ဤပြီးတော့ဒီပါရမီတွေဖြည့်ခဲ့ရတာဆိုတော့ ဒါသိမှာပဲအဲ့ဒီလိုအလုံးစုံသောတရားတွေကိုသိတယ်ဆိုတဲ့နေရာမှာတခုသတိထားကြဖို့ဟာဟိုတချို့တုတ်တွေမှာဟိုပရဘိုက်လို့ဆိုတဲ့ဟိုတစ်ဖက်ကလူတွေကမေးတဲ့ခါမြတ်စွာဘုရားပြန်ဖြေတဲ့စကားလေးရှိအဲ့ဒီရှိပြီးတော့အဲ့ဒါကိုကင်ပြီးတော့အခုခေတ်လူတွေကဘာလှုပ်လှုပ်နေလဲဆိုတော့ဖခင်ကသူ့ကိုသူတပ်ပင်ညုလို့ဝန်မခံပါဘူးဆိုပြီးတော့အဲ့လိုရေးတဲ့စာအုပ်တွေတွေ့ဦးတယ်အတော့အတော့ခဲ့တယ်ဟောဒီ ခေလူပေါ့လေအနောက်နိုင်ငံကလူတွေဟာဟိုမှလာတာကစကားနှစ်ပိုက်နဲ့သူတို့ကမေးတယ်တပိုက်ကတော့ဆိုတော့အလုံးစုံသောတရားတွေကိုသိတော်မူတယ်အဲ့ဒီအလုံးစုံသောတရားတွေကိုအမြဲတမ်းအိပ်ပြီးဖြစ်သေးနိုးနေပြီးဖြစ်စေလမ်းလျှောက်နေပြီးဖြစ်စေသိတော်မူတယ်ဒီလိုသိတာဟုတ်ကလားရှင်ကောရမဒီလိုဒီလိုပြောရင်ရှင်ကောရမကိုမှန်ကန်မှန်မှန်ကန်ပြောရရောက်ပါမလားလို့မေးတဲ့ခါကျတော့မြတ်စွာဘုရားကမဟုတ်ဘူးဆိုတော့အဲ့လိုပဲ ဒီလိုပြောရင်ဒါငါ့ကိုအမှန်ကန်ပြောရမရောက်ဘူးလို့ပဲအဲ့လိုပယ်တာကဘာကြောင့်လဲဆိုတော့နှစ်ပိုင်းရှိတဲ့အ내မှာပထမအပိုင်းကတော့ဒါမြတ်စွာဘုရားဒါအမှန်ပဲအစစ်အမှန်ပဲရှိသမျှတရားတွေကိုအကုန်လုံးသိတော်မူတယ်ဒါပေမဲ့လို့အဲ့ဒါကိုအမြဲတမ်းသိနေရလားမြတ်စွာဘုရားအိတ်နေလဲသိနေတာပဲနိုးနေလဲသိနေတာပဲလမ်းလျှောက်နေလဲသိနေတာပဲဒီလိုဆိုလို့လာလားဘယ်ဟုတ်နိုင်မလဲဒါကတော့အဲ့ဒါကြောင့်မို့မြတ်စွာဘုရားကအဲဒါကိုပယ်တော့ စကားကတစ်ဆက်တည်းလာတယ်ဆိုတော့ဟိုဟာဟိုဟာရောက်သွားပြီးတော့မဟုတ်ဘူးဒီလိုပြောရင်တော့မှန်မှန်မှန်ကန်ပြောရမရောက်ဘူးဆိုတော့မြတ်စွာဘုရားပြန်ပြီးတော့ဖြေတဲ့စကားရှိတယ်အဲ့ဒီစကားကိုကောက်ကင်ပြီးတော့သူတို့ကဘုရားသူ့ကိုယ်သူတပ်ပင်ညူလို့ဝန်မခံပါဘူးဘုရားဟာအကုန်လုံးသိတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးဆိုတော့ဒီလိုရေးတဲ့စာအုပ်တွေရှိတယ်အာနောက်တစ်နေ့အဲ့လိုစာအုပ်မျိုးကောက်ကင်ပြီးတော့ဖတ်ရင်တွေ့ရင်တွေ့လိမ့်မယ်အာဒါကြောင့်မို့ကိုယ်ရဲ့ကြိုတင်ပြီးတော့ကိုယ်သတိပေးပြီးပြောထားတာသူတို့ကဖတ်လိုက်ရင်ဒီခါလဲ အရှိလေးတိုင်းပေါ့လေဟို on the face value ဒါလေးကြည့်ပြီးတော့အတိပ္ပယ်ကတမျိုးတမျိုးယူဆသွားတော့တာဒါဆိုလိုတာကတော့သိကျင်တဲ့အခါသိတာပေါ့ဟုတ်လားအိတ်နေတဲ့အခါဘယ်နဲ့လုပ်ပြီးတော့ဒီဒီဒီရရှိမလဲတခြားတခြားနှလုံးသွင်းနေတဲ့အခါဒါပဲသိမလဲအဲ့ဒါကြောင့်မြတ်စွာဘုရားကအမြဲတမ်းသွားသည်ဖြစ်စေရပ်သည်ဖြစ်စေအိတ်သည်ဖြစ်စေပေါ့လေသိတာမဟုတ်ဘူးလို့ဒီလိုဆိုလိုတာအကုန်လုံးကငါမသိဘူးအကုန်လုံးသိတဲ့တပ္ပညုတဉာဏ်ငါမှမရှိဘူးလို့ဘုရားဘယ်တော့မှမပြောဘူးနော် အဲ့တော့သူတို့ကမြတ်စွာဘုရားကသူ့ကိုသူတပ်ပင်မျိုးလို့ဝန်မခံပါဘူးလို့ပြောတယ်ဒါပေမဲ့လို့မြတ်စွာဘုရားဒီဓမ္မစကြာဟောဖို့ရာကြွသွားတဲ့အခါကျတော့ဥပကဆိုတဲ့တက်ကတွန်းကြီးနဲ့တွေ့ဥပကနဲ့တွေ့လို့ဥပကကမေးလို့ရှင်ဘုရားဘယ်လိုပုဂ္ဂိုလ်လဲလို့မေးလို့ပြန်ပြောတဲ့အခါမှာမြတ်စွာဘုရားကငါဟာအကုန်လုံးကိုသိတဲ့ပုဂ္ဂိုလ်ဆိုတတ္တဝိတုဆိုတဲ့စကားလုံးနဲ့ပြန်ပြောခဲ့တယ် တပ္ပဝိဓုဆိုတဲ့သကလုံးဟာတပ္ပဉ္ညုဆိုတဲ့သကလုံးနဲ့အတူတူပဲအဲ့ဒီမှာကဂါထာဂါထာဆိုတာ verse ပေါ့ဂါထာနဲ့ပြောတာဖြစ်တော့ကိုဂါထာဆိုတာလင်္ကာလိုဟာဆိုတော့လင်္ကာဗမာလူလင်္ကာရေးရင်ဘာလို့ရလဲကာယံကာယံလိုက်ရတယ်ကာယံကြိုက်အောင်ဆိုပြီးတော့သကလုံးလေးတွေဟူပြောင်းတီပြောင်းမပြောင်းရဘူးလားတခါလေလဲသကလုံးအပူလေးတွေထည့်ရဒါကာယံကြောင့်ထည့်ရအဲ့လိုမရှိဘူးလား အဲ့လိုရှိတယ်လို့ပဲပါဠိဂါထာရေးတဲ့ခါကျတော့လည်းပဲငါဒီမှာက syllable ၄ခုရှိမှဒီညမှာဒါသူကကြိုက်တယ် syllable ၃ခုရှိမှကြိုက်တယ်စသဖြင့်ရှိတော့ကိုဂါထာနဲ့ပြောတဲ့ခါကျတော့ syllable ၄ခုရှိမှကြိုက်တဲ့နေရာနဲ့ဝင်ပြီးတော့ပြောတဲ့ခါကျတော့တပ္ပဝိဓုဆိုတော့အဲ့ဒီစကားလုံးသုံးခဲ့ဝိဓုဆိုတဲ့စကားလုံးနဲ့ဟိုညူဆိုတဲ့တတ်မြင်ညူကပါတယ်ညူဆိုတဲ့စကားလုံးနဲ့အတူတူပဲဝိဓုဆိုတာလည်းသိတတ်တယ်ဆိုတဲ့အတိတ်ပဲရှိတယ်ညူဆိုတာလည်းသိတတ်တယ်သိတတ်တယ်ဆိုတဲ့အတိတ်ပဲရှိတယ်ဒါကြောင့်မို့ တပ်ပင်ညူလို့အဲ့ဒီမှာမသုံးတာကခုနပြောတဲ့ဂါထာဖြစ်တဲ့အတွက်ကြောင့်မို့ဂါထာလိုအပ်ချက်နဲ့ကိုက်အောင်ဆိုတော့တပ်ပဝိဓုလို့သုံးကြတယ်အဲ့ဒီတပ်ပဝိဓုငါတပ်ပဝိဓုဆိုတာမြတ်စွာဘုရားကတိတိကျကျပွန့်ပွန့်လင်းလင်းအဲ့ဒီဥပကနဲ့တွေ့လို့ပြန်ပြောတဲ့အခါမှာရှိတယ်ဒါပါဠိတော်မှာဒါကြောင့်မို့မြတ်စွာဘုရားဟာတပ်ပင်ညူလို့သူကိုယ်သူဝန်ခံတယ်လို့ပဲဒါဘုရားဘာသာအားလုံးကတော့ယုံကြည်ကြအဲနောက်နောက်ခုခေတ်လူတွေကခုနတော့ဟို out of the context သူကလို့တတ်တယ်တခါလေလဲတချမ်းတချမ်းနေကြည့်ပြီးတော့အဲ့လိုပြောတတ်ရေးတတ်တယ်အေးမြတ်စွာဘုရားဟာအလုံးသောတရားတွေကိုသိတော်မူတဲ့နော်အစီအတအပိပင်မရှိတဲ့တပ်ပင်ညုတဉာဏ်တော်ရှိတော်မူတယ်ဒါဟာလည်းပဲမြတ်စွာဘုရားရဲ့ထူးခြားချက်တစ်ခုပေါ့ဒါကအလွန်ထင်ရှားတဲ့ထူးခြားချက်တွေကိုပြောတာပေါ့မြတ်စွာဘုရားရဲ့ထူးခြားချက်တွေလျှောက်ပြောလို့ဘုရားတဆူကဘုရားတဆူကြောင့်ပြောလို့တော့မကုန်ဘူးလို့ဆိုတာနော်လူလူတာမန်ကပြောဖို့ကတော့ပို့ပြီးတော့ခက်တာပေါ့အဲ့ဒီ အလုံးစုံသောတရားတွေကိုသိတယ်ဆိုတဲ့ဒီတပ်ပင်ကျူတဉာဏ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားမှာဉာဏ်တော်နှစ်ခုရှိသေးတယ်။အဲ့ဒီဉာဏ်တော်နှစ်ခုမှတ်ထားဖို့ကောင်းတယ်။ဉာဏ်တော်တစ်ခုကဘာလဲဆိုရင်ဒီတရားနာတဲ့ပုဂ္ဂိုလ်ဒီရဲ့စိတ်ဓာတ်သဘောပေါ့လေ။အာတရားနာတဲ့ပုဂ္ဂိုလ်ဒီရဲ့အတွင်းသဘောဒါသူဒီဒီပုဂ္ဂိုလ်ဟာ အာဘာသူ့စိတ်ထဲမှာဘာအဖြစ်များတယ်အဲလောဘအဖြစ်များတယ်ဒေါသအဖြစ်များတယ်ညံအဖြစ်များတယ်တရားအဖြစ်များတယ်စသဖြင့်အဲ့ဒီလိုတတ္တဝရရဲ့အတွင်းစိတ်ကိုနှိုက်ပြီးတော့သိတယ်အသိဉာဏ်ကတစ်မျိုးပြီးတော့ဒီတတ္တဝါဟာဒီရင့်ကျက်နေပြီလားနော်ပါဠိစကားနဲ့ကတော့အိန္ဒြေရင့်ကျက်နေပြီလားလို့သုံးတယ်အိန္ဒြေဆိုတာရှင်းရှင်းလွယ်လွယ်လေးမှတ်ထားပါတော့ညံလည်းပြောကြပါစို့ဒီတတ္တဝါ ဟုတ်ပထမညာပါလားအဲအတွင်းသဘောကိုနှိုက်ပြီးတော့သိတဲ့ညာနော်အဲဒုတိယညာကပါတော့အဲ့ဒီတ attva ဟာอืมပညာဉာဏ်ရင့်ကျက်နေပြီလားသူဟောလိုက်တဲ့တရားကိုနားလည်နိုင်မယ်နားလည်နိုင်မယ်ဆိုတာတာမညဟိုတိသွားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီနားလည်ပြီးတော့ထိုးတွင်းပြီးတော့တခါလဲတရားထုရတည်တယ်အောင်နော်အရိယာဖြစ်တည်တယ်အောင်စွမ်းဆောင်နိုင်မဲ့ပုဂ္ဂိုလ်လားအဲ့ဒီအဲ ဟိုပါဠိဟိုဘုန်းကြီးစကားနဲ့ပြောတော့အိန္ဒြေရင့်ကျက်တယ်မရင့်ကျက်တယ်ကိုသိတယ်လို့ဆိုတယ်အဲ့ဒီညာနှမျိုးရှိတော့မှာဒီညာနှမျိုးကမြတ်စွာဘုရားဖို့အလွန်อืมထိရောက်တယ်အလွန်အသုံးကျတဲ့ညာနှမျိုးဒီညာနှမျိုးရှိတဲ့အတွက်ကြောင့်မြတ်စွာဘုရားတရားဟောလိုက်တဲ့အခါမှာတက်ခနဲ့နေတယ်တရားဟောလိုက်ရင်ဒီတရားနာတဲ့ပုဂ္ဂိုလ်ဟာအကျွတ်တရားရပါအရိယာဖြစ်သွားတယ်ယဟန္တာဖြစ်သွားတယ်ဆိုတော့ဝိတုတွေမှာအများကြီးတွေ့ရနော် အဲ့တော့မြတ်စွာဘုရားကဒီပုဂ္ဂိုလ်ဟာအိန္ဒြေမရင်သေးဘူးနော်ဆိုရင်သူ့ကိုတရားမဟုတ်သေးဘူးတဲ့အပင်မခံပြီးတော့တရားမဟုတ်တာအလကားဖြစ်မှာဆိုလို့သူအိန္ဒြေရင့်အောင်စောင့်သေးတယ်ဒီဒီအချိန်မှာသူနဲ့မတန်သေးဘူးဆိုသူဒီမဟုတ်သေးဘူးသူ့ကိုဟာနောက်သူသူ့အိမ်သူ့သူ့ညံရင့်ကျက်လာပြီဆိုတော့အဲ့ဒီချိန်ကျကျမှမြတ်စွာဘုရားဟောတာဒါကြောင့်မို့မြတ်စွာဘုရားတရားဟောတဲ့အခါမှာအဲ့ဒီနာဂံတဲ့ပုဂ္ဂိုလ်တွေရဲ့ ပညာဉာဏ်ဆိုတော့ပညာဉာဏ်အခြေအနေကိုကြည့်ပြီးတော့သူကျင့်ကြံပြီးတော့သူသူတရားကိုနားလည်နိုင်လောက်တဲ့အခြေရှိမှဟောတာအဲ့လိုမဟုတ်သေးရင်စောင့်နေသေးတယ်ဟုတ်လားဆိုတော့တစ်နှစ်ဆောင်မှနှစ်နှစ်ဆောင်မှစသည်ပေါ့အဲ့လိုစောင့်နေပြီးတော့မှဟောတော်မူတာပြီးတော့ဟောတဲ့အခါမှာလည်းပဲတဲ့ဒီတ attva ကိုငါဘယ်လိုနီးနဲ့ဟောရင် तू နားလည်လွယ်မလဲအကျွတ်တရားရမလဲ तू ဘာကြိုက်တတ်တယ်အဲ့ဒီလိုအကြိုက်ဇယိုက်လို့ခေါ်တဲ့ဟာကိုလည်းမြတ်စွာဘုရားကသိတော့သူတို့နဲ့ကြိုက် ဟုတ်တယ်မြတ်စွာဘုရားမဟုတ်တဲ့တခြားပုဂ္ဂိုလ်တွေကတော့ဒီလိုအတွင်း၌သိတာမဟုတ်တော့မှန်းပြီးတော့ဟောရတာဟိုကဲကဲကဲလုံးများများနဲ့ဉာဏ်ရံပေါက်တယ်လို့ဟောတာတခုကတော့မှန်ရောဟာလို့ပေါက်တယ်လို့ဟောရတယ်မြတ်စွာဘုရားကျတော့ဒီကဲတလုံးနဲ့တက်နေနေအောင်တခါလေဒါလိုက်ခဲ့ဟောတော်မူနေတယ်အဲ့ဒီလိုကွာအဲ့လိုကွာတာဘာကြောင့်လဲဆိုရင်ဒီဉာဏ်နှစ်ခုကြောင့်နော်တတ္တဝါတွေရဲ့အတွင်းသဘောကိုသိတဲ့ဉာဏ်ရဲ့တတ္တဝါတွေရဲ့ အိန္ဒြေရင့်မရင့်ကိုသိတဲ့ဉာဏ်ဒီဉာဏ်နှမျိုးရှိတော်မူတယ်အဲ့တော့ဘာနဲ့တူတယ်လဲစစ်ဆရာဝန်တယောက်အနေနဲ့ဒီဒီလူနာကိုဘာဆေးပေးရမယ်ဆိုတာလည်းသိတယ်ဘယ်အချိန်မှပေးရမယ်ဆိုတာလည်းသိတယ်ဆေးပေးရမယ့်အချိန်မှမပြီးမဟုတ်ပေးရမယ့်အချိန်မဟုတ်ဘဲနဲ့ပေးရင်လည်းပဲဒီဆေးဟာထိရောက်မှာမဟုတ်ဘူးမှန်ကန်တဲ့ဆေးကိုမပေးရင်လည်းပဲဒီဆေးဟာထိရောက်မှာမဟုတ်ဘူးအဲ့တော့ဘာပေးရမယ်ဆိုတာလည်းသိတယ်ဘယ်အချိန်ပေးရမယ်ဆိုတာလည်းသိတယ်အဲ့တော့ မြတ်စွာဘုရားပေးတဲ့စိတ်တော့လည်းကြောက်တာကြီးပဲပေါ့ဒါနဲ့ပတ်သက်ပြီးတော့ဟောဘုန်းကြီးစကိုင်းမှနေတော့ဖြားညကြဖြားဖြားဖြားတော့ဆေးနှက်ခဲ့တဲ့ဘုန်းကြီးတို့ကလာပြီးတော့ဆေးပေးတယ်အဖျားပြောက်တဲ့ဆေးပေါ့ဆေးပြီးတော့သူကပြောတယ်မျက်နှာညနေ9နာရီလောက်တောက်တယ်ဆိုတော့တောက်လိုက်တယ်ပေါ့လေနောက်တော့ဖျားကြတာနောက်တစ်နေ့ကျတော့ကသူ့မင်း ဦးစင်းဘာကြောင့်9နာရီမှတောက်ရတာလို့3နာရီ4နာရီတောက်ရညံညံမပြောက်ဘူးလားလို့အဲသူကနေ့တည်းကပေးထားည9နာရီမှတောက်ခိုင်းစောစောတောက်ရင်အဖျားစောစောမကြောက်လားဆိုမဟုတ်ဘူးကွာအဖျားဆိုတာနေ့လေကျတော့ထောင်တက်နေတာသူကသူကအစွမ်းရှိနေတယ်ဒီအားရှိနေဆေးကတော်တော်ဆေးမရဘူးလေညနေကျတော့သူကကျိုးသွားပြီဦးကျိုးသွားပြီအဲ့ဒီချိန်မှာတခါလဲဆေးနဲ့တွေ့တဲ့ခါကျတော့အဖျားပျောက်သွားပြီ အဲ့တော့ဆေးလည်းနာမရဆေးပြလည်းနာမရအဲ့လိုအချိန်ရှိတယ်လေဒါကြောင့်မမေခေါ်နိုင်တောက်လို့ခိုင်းတာအဲ့လိုမျိုးလို့ပေါ့ဘယ်ဘယ်အချိန်မှသူ့ကိုဒီဆေးကျွေးရမယ်ဆိုတာဒါမြတ်စွာဘုရားကသိဘယ်ဆေးကိုသူ့ကျွေးရမယ်ဆိုတော့မြတ်စွာဘုရားကသိအဲ့ဒါကြောင့်မို့မြတ်စွာဘုရားကတော့ဘာဟောလိုက်တိုင်းဟောလိုက်တိုင်းဟာတက်ခဏတက်ခဏထိရောက်ပြီးတော့အဲ့ဒီဟောခံရတဲ့ပုဂ္ဂိုလ်တွေအကျွတ်တရားရရသွားတယ်အရှင်သာရိပုတ္တရာတောင်မှာ အဲ့ဒီညံမျိုးကိုမရဘူးအရှင်သာရိပုတ္တရာဆိုတာဘုရားကလွဲရင်ညံအကြီးဆုံးဆိုတဲ့ပုဂ္ဂိုလ်နော်ဟိုတာမန်ပုဂ္ဂိုလ်တွေနဲ့မရှင်းနိုင်အောင်ညံကြီးတယ်ဒါမှမဟုတ်ဘုရားကိုမမြင်ဘူးအဲ့ဒီလိုရှင်သာရိပုတ္တရာလိုပုဂ္ဂိုလ်တောင်မှခုနလိုအညံမျိုးမရှိတဲ့အတွက်ကြောင့်မို့ဒီကမ္မထအပေးမှားဘူးလားရှိယဟန်ငယ်တပါအဲသူ့ရှင်လာပြီးတော့နေတဲ့ခါကျတော့ ဟောသူကပုဂ္ဂိုလ်ငယ်ပဲယဟန်ငယ်ဆိုတော့အတုပကမ္မထမ်းနဲ့တော်တယ်ဆိုပြီးတော့အတုပကမ္မထမ်းကိုအာထုတ်ခံတာအတုပကမ္မနာကလူတွေကောင်းကြီးကြည့်ပြီးတော့ဟိုယွန်းစရာယွန်းစရာကိုစဉ်းစားတွေးခေါ်ရတဲ့ကမ္မထမ်းပေါ့ဟုတ်လားအဲဒီဒီအသေးကောင်ကြီးဟာမတင့်တယ်သလိုပဲငါရဲ့ခန္ဓာကိုယ်ကလည်းမတင့်တယ်ဘူးစသဖြင့်အဲ့ဒီလိုလောက်ရတဲ့ကမ္မထံအဲ့ဒီကမ္မထံပေးတယ်ဘာလို့လဲဆိုတော့ငငယ်ရွယ်ရွယ်ဆိုတော့ဟိုလောဘတဏှာအဖြစ်များလိမ့်မယ်အဲ့တော့ဒီဒီ ကမ္မထာနဲ့တင့်လျော်တယ်ဆိုပြီးတော့အဲ့ဒီယဟန်ငယ်လေးကဒီဒီကမ္မထာကိုအားထုတ်တာလေးလာတာမသိဘူးကြာဘာမှမဖြစ်ဘူးလေနမိတ်လေးတောင်မထင်ဘူးလေဘယ်လို့မှလုပ်လို့မရဘူးသူအဲ့လိုဖြစ်တဲ့ခါကျတော့မြတ်စွာဘုရားစီခေါ်သွားပြီးတော့မြတ်စွာဘုရားကိုရှောက်တယ်ဒီလိုလိုပဲကမ္မထာပေးထားတာဘာမှသူတမာတိလည်းမရဘူးပေါ့လေနမိတ်တွေဘာတွေလည်းမရဘူးဘာမှမတိုးတက်ဘူးဆိုတဲ့ခါကျတော့မြတ်စွာဘုရားက ရွှေရွှေကြပန်းတစ်ခုဖန်ဆင်းပြီးတော့သူ့ကိုပေးလိုက်တယ်အဲ့ဒီယဟန်ယဟန်ရောက်မြင့်ဒါကိုကြည့်နေတယ်အဲ့တော့ဒါလေးသူကြည့်နေတော့သူကြည့်တယ်ရင်ကြည့်နေရင်းနဲ့မြတ်စွာဘုရားကဒိဋ္ဌာန်လိုက်တယ်ပေါ့ဒီဟိုပန်းဆိုတော့ဝါလေးလေးရှိမလားဘာခေါ်လဲအဖတ်ကလေးတွေရှိပါအဲ့အဖတ်ကလေးတွေကတစ်ခုပြီးတစ်ခုတစ်ခါလဲညှို့ညှို့ညှို့ညှို့ညှို့ပြီးတော့ကျွေးကျွေးကျွေးကျွေးပြီးတော့ကြာတော့အဲ့ဒါမြင်တဲ့အခါကျတော့သူတခါလဲအနှိမ့်စသဘော သင်္ခါရတရားတွေရဲ့မမြဲတဲ့သဘောကိုတခါတည်းပြီးမြင်သွားပြီးတော့အဲ့ဒီကနေဆက်ပြီးတော့သူတရားအားထုတ်လိုက်တဲ့အခါကျတော့ယဟန္တာဖြစ်သွားဆရာလေးဘုရှင်သာရိပုတ္တရာလေးလဘာမှမဖြစ်ဘူးဟုတ်လားတင်နေတင်ပေးနေလို့ဘာပြုအဲဒီရှင်သာရိပုတ္တရာနဲ့အားထုတ်တာဘာမှဖြစ်ဘူးမြတ်စွာဘုရားနဲ့တွေ့လိုက်တဲ့အခါကျတော့မြတ်စွာဘုရားကဒီရွှေရွှေကြာပန်းလေးဖန်ဆင်းပြီးတော့ကြည်ခိုင်းတာနဲ့တခါလေးယဟန္တာဖြစ်သွားဒါဘာကြောင့်လဲဆိုတော့ဒီယဟန်လေးကတဲ့ လွန်ခဲ့တဲ့ဘဝပေါင်းဘဝ900နဲ့ဇက်တိုက်ကပဒိန်တွေဖြစ်လာတာပဒိန်သမားဆိုဘာကြည့်ရောမြင်လားရွှေပဲကြည့်တာအလှပကြိုက်တယ်လို့ဆိုလို့နော်ရွှေဆိုတာလှတာပေါ့ဟုတ်လားအဲ့တော့ तू ကအလှပကြိုက်လာပြီးတော့အလှပကြည့်ပြီးတော့လှပကြိုက်လာတဲ့ပုဂ္ဂိုလ်ကိုရှင်သာရိပုတ္တရာကဘာဘာကမ္မထမ်းပေးလိုက်တာအတုပါတကယ်ဟာကြီးသွားပေးတော့တာသူဘယ်နည်းနဲ့မှသူ့စိတ်ကိုအဒီအတုပါအာယုံထားလို့မရဘူးအလှပသမားကိုနော် အဲ့ဒါမြတ်စွာဘုရားကသိတဲ့အခါကျတော့သူသဘောကျမဲ့ဟာလေးဖန်ဆင်းပေးလိုက်တာပေါ့ဟုတ်လားရွှေကြမ်းမလေးဖန်ဆင်းပေးလိုက်တာအဲ့ဒါလေးကြည့်လိုက်တဲ့အခါကျတော့သူ့စိတ်ကကြည်လင်သွားသဘောကျတာပျော်သွားတာပေါ့ကြည်ရင်ကြည်ရင်နဲ့မှခုနလိုမမမြဲတဲ့သဘောကိုမြတ်စွာဘုရားကဒီပွင့်ကြကလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြွေညှို့ပြီးကြွေကြအောင်ဖန်ဆင်းပြီးပြလိုက်တဲ့အခါကျတော့တခါလည်းသူညံပေါက်သွားတာအဲအဲ့လိုညံမျိုးကဘုရားမှာသာရှိတယ်ရှင်သာရိပုတ္တရာလိုပုဂ္ဂိုလ်တော်မှာမရှိဘူး အဲဒါကြောင့်မို့သဗ္ဗညုတဉာဏ်နဲ့ပတ်သက်ပြီးတော့နောက်ထပ်ဉာဏ်တစ်ခုနားလည်တိုက်တယ်ဒါဒါလေးမှတ်စေချင်တာပါနော်ဘာလို့တတ္တဝါတွေရဲ့အတွင်းသဘောကိုသိတဲ့ဉာဏ်ရဲ့အဲတတ္တဝါတွေဉာဏ်ရင့်ကျက်ပြီးမရင့်ကျက်ပြီးဆိုတော့သိတဲ့ဉာဏ်ရဲ့အဲကောင်းပြီအဲ့လိုဉာဏ်မျိုးရှိလို့မြတ်စွာဘုရားဟောရင်တိုက်ရိုက်မှန်တာပေါ့နော်ကောင်းပြီဒါမြတ်စွာဘုရားရဲ့ထူးခြားတဲ့အချက်အလက်နော်လူတာမန်မဟုတ်ဘူး အံ့ဩပဲပုဂ္ဂိုလ်ဖြစ်တော်မူတယ်ဆိုတဲ့အာထူးခြားချက်တွေနောက်ထပ်ထူးခြားချက်တွေအများကြီးပဲရှိသေးတဲ့အတိုင်းမလို့ဖြည်းဖြည်းဖြည်းဖြည်းပေါ်တယ်နည်းနည်းနည်းနည်းသွားရအောင်ကောင်းပြီနောက်တစ်ခုကတော့ဗာလဲဆိုရင်အဲ့ဒီမြတ်စွာဘုရားဟာခုနပြောခဲ့တဲ့ဗုဒ္ဓဆိုတဲ့အထက်မှာပထမပြောခဲ့တယ်ဘယ်လိုပြောခဲ့တော့ဗုဒ္ဓဆိုတာဘာဘာဘယ်လိုတိတယ်ရှိတော့တိတတ်တဲ့ပုဂ္ဂိုလ်ဘာကိုတိတတ်တာတော့တစ္ဆာလေးပါအဲ သစ္စာလေးပါးကိုမြတ်စွာဘုရားဟာကိုယ်တိုင်သိပြီးတော့ကိုယ်တိုင်ထိုးထွင်းသိပြီးတော့တဆင့်တတ္တဝါတွေကိုသိအောင်နော်ဖော်ထုတ်တော်မူခဲ့တယ်ဒါလည်းမြတ်စွာဘုရားရဲ့တွေ့ကြချက်တစ်ခုလိုပဲဆိုရသစ္စာလေးပါးအမှန်တရားလောကမှာအမှန်တရား၄မျိုးလို့မြတ်စွာဘုရားဟောတယ်အဲ့ဒီအမှန်တရား၄မျိုးကိုကိုယ်တော်တိုင်သိပြီးတဲ့နောက်တတ္တဝါတွေကိုလည်းပဲသိအောင်တရားဟောတော်မူခဲ့တယ်နင်တို့ဘုရားဘာဟောလဲမေးရင်ဘာဘာဖြစ်မလဲ အများကြီးဖြေစရာရှိတာပေါ့ဟုတ်လားဘုရားဟောတာကြီးအများကြီးကိုအဲ့တော့ဘုရားဒီဗုဒ္ဓဘာသာအကြောင်းနဲ့ပတ်သက်ပြီးပြောလာပြီဆိုရင်တစ္ဆာ၄ပါးဆိုတာကရှောင်လို့မရဘူးဒါတွေ့ပြောကိုပြောရမယ်တွေ့ကိုတွေ့ရမယ်ဒါကြောင့်မို့တစ္ဆာ၄ပါးကိုအသင့်နားလည်ခြင်းတယ်နောင်နောင်တော့အကျယ်လာမှာပေါ့လေနော်အခုတော့အကျင့်ပဲမှတ်ရအောင်အဲ့ဒီတစ္ဆာ၄ပါးဆိုတာအမှန်တရားတစ္ဆာ၄ပါးအေးသိမှာပါနောင်ရဟုတ်လားအမှန်အမှန်တရားကိုတစ္ဆာ၄ပါးလို့ခေါ်တယ် မှန်တယ်ဆိုတာကိုသစ္စာလို့ခေါ်တယ်ဗမာဟိုပါတူတူဗုဒ္ဓဘာသာအဲ့တော့တခြားလူတွေကပြောတယ်လေ truth is one ဟုတ်တယ်မလားသစ္စာအမှန်တရားဆိုတာတခုတည်းရှိတာပါအဲ तू ကတမျိုးပြောကိုကတမျိုးပြောနေအဲ့လိုလုပ်တယ်ဒုဗုဒ္ဓဘာသာမှာတော့သစ္စာဘယ်နှခုရှိနေအဲအမှန်၄ခုတော့ရှိတယ်တခုတည်းပေါ့နော်မှန်တယ်ဆိုတာဘာလဲဆိုရင်အပြော့ခဲ့တယ်ဟာဟုတ်တာကိုမှန်တယ် ၄ပါးရဲ့မှန်တာကြတော့ real reality လို့ပြောတယ်။အဲဒီအားကဆင်းရဲတယ်လို့ပြောရင်တကယ်ကိုဆင်းရဲတာဒါဟုတ်သစ္စာလို့ခေါ်တာ။ကောင်းတာကိုမှသစ္စာလို့ပြောတာမဟုတ်ဘူး။နော်ကောင်းကောင်းမကောင်းကောင်းသူပြောတဲ့အတိုင်းဟုတ်ရင်ဒါသစ္စာ။ဟုတ်လား။လောဟိုဆိုတော့လောကကြီးမှာဆင်းရဲတရားရှိတယ်ဆင်းရဲနဲ့ပြည့်နေတယ်ဒါဟုတ်သလား။ဟုတ်ရင်ဒါသစ္စာပဲပေါ့ အဲ့ဒီသစ္စာရဲ့အကြောင်းဟာဒုက္ခရဲ့အကြောင်းဟာမြတ်စွာဘုရားတဏှာတဏှာလောဘလို့ပြောထားတယ်အဲ့ဒါဟုတ်လားဟုတ်ရင်ဒါသစ္စာပဲပေါ့အဲ့ဒါကြောင့်မို့သစ္စာဟာကောင်းတာကိုမှသစ္စာလို့ခေါ်တာမဟုတ်ဘူးကောင်းစီဖြစ်စီဆိုးစီဖြစ်စီဟုတ်ရင်မှန်ရင်သူပြောတဲ့အတိုင်းဟုတ်ရင်သစ္စာဆိုတော့မိရပူတတ်တယ်တကယ်ပဲပူတယ်မဟုတ်လားပူရင်အဲဒီပူတတ်တာဟာမိရဲ့သစ္စာပဲပေါ့နော်အဲအဲ့ဒီလိုသစ္စာအမှန်တရားကိုမြတ်စွာဘုရားဘုရားအလုံးပထမရှားပွေတယ်ဆိုတော့နောက်တွေ့တယ် အဲ့ဒီအမှန်တရားကအာလေးမျိုးရှိတယ်နော်ဒီလေးမျိုးကိုပဲမြတ်စွာဘုရားဟောတော့မြတ်စွာဘုရားဟောတော်မူသမျှတရားဟာတဲ့ဒီတစ္ဆာလေးဘက်ကလွတ်သွားတယ်လို့မရှိဘူးတဲ့ဘယ်လိုတရားတွေဘလောက်ဟောနေနေအမျိုးမျိုးဟောနေနေဒီတစ္ဆာလေးပါးတဲ့ဝင်လာကြည့်တယ်အဲ့ဒီတစ္ဆာလေးပါးမှာပထမတစ္ဆာကဘာလဲတော့ဒုက္ခတစ္ဆာလို့ခေါ်တယ်နော်ဆင်းရဲခြင်း အမှန်တရားပေါ့ဆင်းရဲခြင်းအမှန်တရား ဓမ္မစကြာရကြလားမသိဟမ်ရတယ်လူနေဟုတ်လားအဲ့တော့ပဋိသန္ဓေနေရတာဆင်းရဲတယ်အိုရတာဆင်းရဲတယ်နားရတာဆင်းရဲတယ်စသဖြင့်ရှိတယ်မဟုတ်လားနော်အဲ့ဒီလိုဆင်းရဲခြင်းအမှန်တရားအဲ့တော့အခုဘုရားကြီးမှာကိုတွေ့ကြုံနေရတယ်အခုလူဖြစ်လာကြတယ်လူနဲ့ပဲပတ်သက်ပြောကြပါတော့လူဘုရားဖြစ်လာတယ်လူဘုရားဖြစ်တဲ့မြတ်အကြည့်စမ်းနော်မွေးလာပြီးတဲ့နောက်တဖြည်းဖြည်းနဲ့ကြီးထွားလာတာပဲဒါ ခေစကားနဲ့ပြောတော့ကြီးထွားလာတာကဒါဒါအမှန်တိုင်းပြောတော့ဗာလဲတာတဖြည်းဖြည်းအိုးလာတာပဲနော်အဲအိုးခြင်းနာခြင်းသေခြင်းပြီးတော့ယောဂယောဂဗျာဒါတွေမတွေ့ရဘူးလားတွေ့တာကြီးပဲနော်အဲ့ဒီလိုတွေ့ရတဲ့အတွက်ကြောင့်မို့ဘဝဟာဆင်းရဲနဲ့ပြည့်နေတယ်ဆင်းရဲဆင်းတဲ့ဘဝကြီးပဲဒီလိုမြတ်စွာဘုရားဟောတော်မူတာဒါနဲ့မကသေးဘူးတဲ့ဒီ ကိုယ်ခန္ဓာ၅ပါးကိုကဒါဆင်းရဲဒုံကြီးပဲနော်ဆိုလိုတာကတော့တခါတလေကိုကချမ်းသာတယ်လို့မထင်ဘူးလားကောင်းတာလေးစားနေကိုကြိုက်တာလေးစားနေရတယ်ကိုပျော်ပျော်ပါပျော်ပါပါရှိတယ်နော်အဲဆိုတော့ကိုကြိုက်တဲ့ပွဲကြည့်နေရတယ်ကိုကြိုက်တဲ့တခြင်းလေးနားထောင်နေရတယ်စိတ်ချမ်းသာမလို့လားပြောမလို့လားအဲ့ဒါချမ်းသာလားမချမ်းသာဘူးလားဆိုတော့မြတ်စွာဘုရားကတော့ဟိုချမ်းသာအစ်စ်မဟုတ်ဘူးအဲ့ဒါအမှန်တော့ ဆိုတာချမ်းသာအတုပဲဘာကြောင့်လဲဆိုရင်အဲ့ဒီချမ်းသာဆိုတဲ့သဘောတရားကိုကမမြဲဘူးအဲ့ဒါဖြစ်ပြီးရင်ပြက်တာပဲတချင်းလေးနားထောင်လဲဘယ်နှမိနစ်ကြာမလဲ2မိနစ်3မိနစ်ကြာမလဲဆိုတော့ဒီ2မိနစ်3မိနစ်မှာတော့ကောင်းနေဦးမှာထားပါတော့ဒါလေးပြီးသွားလဲဆိုရင်စိတ်ကဘာခေါ်လဲဟိုဘုန်းနေသလိုလိုလေးပါလေးပေါ့လေအဲ့လိုဖြစ်တာမျိုးအဲ့ဒါကြောင့်မို့ကောင်းတာကိုခံစားနေတဲ့အချိန်ခါမှလည်းပဲအမှန်တမ်းပြောရင်ဆင်းရဲပဲ။ဘာကြောင့်လဲ။သူကိုယ်တိုင်ကလည်းမမြဲဘူး အဲမမြဲတာမှန်တယ်မြတ်ဟာဆင်းရဲပဲလို့မြတ်စွာဘုရားဟောတာဒါကြောင့်မို့လောကကြီးဟာဆင်းရဲဆင်းရဲအစုတာဖြစ်တယ်ဆိုတဲ့အမှန်တရားတစ်ခုမြတ်စွာဘုရားတွေ့ထားတာနော်အဲ့တော့ခုခေတ်လူတွေကတော့ပြောတယ်မင်းတို့ဘုရားဘာသာတို့မကြိုက်ဘူးတခါလာမင်းတို့ဆင်းရဲကြီးပြောတယ်ဆိုပြီးတော့ဒီတင်ကနောက်နိုင်ငံလူတွေဆင်းရဲဆိုတဲ့ကားသူကနာမကြားချင်မကြားချင်မိမယ်လို့ဘုရားဘာသာကဆင်းရဲကိုကြွက်ကြည့်တာမဟုတ်လေအမှန်တိုင်းမြင်အောင်ကြည့်တာ တကယ်တကယ်ထွင်းဖောက်ပြီးတော့မြင်အောင်ကြည့်တာအပေါ်ယံကြောတင်ကြည့်တာမဟုတ်အပေါ်ယံကြောတင်ကြည့်တယ်ဆိုရင်တော့ဆိုတော့ဟိုမီလီယံနာလိုပုံကိုကြီးတွေဟုတ်လားစီးစိမ်ခံစားနေတဲ့ပုံကိုကြီးကြည့်လိုက်ရင်ချမ်းသာလို့ပဲထင်ပါတယ်ဒါမှလို့အပေါ်ယံကြောတင်မဟုတ်ဘဲနဲ့အတွင်းအတွင်းဖောက်ပြီးတော့ကြည့်လိုက်ရင်တို့လည်းတို့ဆင်းရဲနဲ့တို့တို့ဒုက္ခနဲ့တို့ရှိတာပဲအဲဒါကြောင့်မို့ဒီဗုဒ္ဓဘာသာကိုတို့ကဘာပါလဲ pessimistic လို့ပြောကြတယ်မဟုတ်လား ဒါဘုရားဘာသာ pessimistic လည်းမဖြစ်ဘူး optimistic လည်းမဖြစ်ဘူး realistic အမှန်ကိုအမှန်တမ်းကြည့်တာအကောင်းလည်းမြင်တယ်အဆိုးလည်းမြင်တယ်အဲတော့မြင်လိုက်ပြီးတော့မှအာဒါကတော့မကောင်းဘူးမကောင်းတဲ့အတွက်ကြောင့်မို့ဒီကမကောင်းတဲ့မကောင်းတဲ့အခြေအနေကနေပြီးတော့လွတ်အောင်လည်းပဲဘယ်လိုလွတ်ရမလဲမကောင်းတဲ့အခြေအနေကလွတ်တဲ့သဘောတရားလည်းရှိတယ်လွတ်အောင်လည်းဘယ်လိုလွတ်ရမလဲဆိုတာလည်းမြတ်စွာဘုရားကညွှန်ပြဆိုတော့မြတ်စွာဘုရားကိုဟို pessimist လို့ဘယ်တော့မှမပြောနိုင်ဘူးကောင်းပြီ သစ္စာလေးပါးတော့အကျေဟောလို့ဒီနေ့မဖြစ်သေးဘူးနော်ကျင်းကျင်းကျင်းလေးပဲဒါသွားရမယ်အဲ့တော့ပထမသစ္စာပါတော့ဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာရဲ့အကြောင်းဟာဘာလဲဆိုရင်တဲ့တဏှာလောဘလို့ခေါ်တယ်နော်တွေ့တာဆွဲလန့်တယ်အဲ့လိုတွေ့တာတာမျိုးနီးကပ်နေတာမျိုးဆာလောင်မွတ်သိမ့်နေတာမျိုးကိုတဏှာလို့ခေါ်တယ်အဲ့ဒီတဏှာလောဘရှိတဲ့အတွက်ကြောင့်မို့ဒီတို့တို့တို့ဒီလောကမှာဆင်းရဲဆိုတဲ့ဒုက္ခဖြစ်ပေါ်တယ်တဏှာလောဘမရှိဘူးဆိုရင် ခန္ဓာတွေလည်းမဖြစ်တော့ဘူးဆိုတော့ခန္ဓာမရှိဘူးဆိုရင်ဆင်းရဲလည်းမရှိတော့ဘူးဒါကြောင့်မို့အခုတို့ဒီဘဝရောက်လာတယ်ဘာကြောင့်ဒီဘဝရောက်လာတယ်လဲမေးလိုက်ရင်ဟိုနောက်နောက်ဘဝတွေကပြုခဲ့တဲ့ကုသကံကြောင့်ရောက်လာအဲ့ဒီကုသကံတို့ပြုတာဘာကြောင့်ပြုတာလဲဆိုအရင်စစ်လိုက်ရင်ဘဝတော်တာမှုလေးရှိနေလို့ဟာလားဘဝကောင်းလေးတို့ကရောက်ချင်တယ်နတ်ပြည်နတ်ပြည်ရောက်ချင်တယ်လူပြည်ဖြစ်ချင်တယ်ဆိုတော့ကောင်းမှုကုသိုလ်လေးပြီးတော့အဲ့ဒီတဏှာတဏှာဆိုတာလေးကဟို အားပေးလိုက်တဲ့အတွက်ကြောင့်မို့ကောင်းမှုကုသိုလ်ပြုတော့ကောင်းမှုကုသိုလ်ပြုတဲ့ပြုတဲ့အတွက်ကြောင့်မို့ကောင်းမှုကုသိုလ်အကျိုးကြောင့်တို့ကအခုလူလာဖြစ်တခါတလေကျတော့ကိုကကောင်းရမွန်ရရောက်ချင်တာပဲဒါပေမဲ့လို့လမ်းမကိုကဆရာမနဲ့တွေ့လို့အာမင်းစိတ်ကလေးတပ်ပြီးရစ်ပူစားလိုက်ကွာမင်းနတ်တီရောက်လိုက်မယ်နွားလေးတပ်ပြီးရစ်ပူစားလိုက်နတ်တီရောက်လို့မလဲလုံးပြီးတော့သူများအသက်တက်ပြီးတော့ဒီဒီအကုသိုလ်အကုသိုလ်အကျိုးကြောင့်ဗာပြသွားဖြစ်မယ်ငရဲကြမယ်ပေါ့ဟုတ်လားအာအပင်ငရဲကြမယ်ဟုတ်လားအဲ့ဒီလိုဖြစ်မယ်ပေါ့ အဲ့ဒီလိုဒီသမှုတရားဆိုတဲ့တွေ့တံမှုရှိတဲ့အတွက်ကြောင့်မို့တို့မှာဒုက္ခဖြစ်တာဒါကြောင့်မို့တွေ့တံမှုဆိုတဲ့တဏှာလောဘကိုဒုတိယသစ္စာနော်သမှုတရားသစ္စာလို့ဒီလိုခေါ်တယ်ပထမသစ္စာကဘာလို့ဒုက္ခသစ္စာဒုတိယသစ္စာကသမှုတရားသစ္စာ လောကအနည်းနဲ့စဉ်းစားကြည့်ဖို့ပြောပြနော်တွေ့တံမှုကတွေ့တံမှုဟာဒုက္ခကိုဖြစ်စေတတ်တယ်တွေ့တံမှုမရှိရင်ဒုက္ခမဖြစ်ဘူးဆိုတာ ငါလင်းမြန်နဲ့ခဏခဏခီးသွားတော့တခါလေကြတာလင်းမြန်ပြက်ကြပြီတေမလားဟာပဲအများနဲ့စိတ်ကစိတ်ထဲမှာစိုးရုံရှိနော်ထားတော့ဒီလင်းမြန်ပြက်တဲ့တဲ့င်းနေခဏခဏမကြားကြဘူးလားကြားတယ်လူပန်လျောက်သေးတဲ့ဟဲ့ပါတယ်မကြားဘူးလားကြားတယ်အဲ့လိုတဲ့င်းကြားတဲ့ခါကျတော့စိတ်ထဲမှာဘယ်လိုဖြစ်လဲဩတနာပါလေဒီလိုလင်းဖြစ်ဘူးလားဖြစ်တယ်တိတ်တိတ်တိတ်စိတ်တို့ကရောက်လားမရောက်ဘူးအမှန်တမ်းပြောမရောက်ဘူး နော်နည်းနည်းတော့ဖြစ်တယ်ကောဩတနာပါတယ်ဒုက္ခရမတည်သွားကြရှာအကယ်၍အဲ့ဒီပေးတဲ့လူတွေမှာကိုမိတ်ဆွေတယောက်ပါသွားမယ်ဆိုရင်ဟောသူနည်းနည်းပိုတော့ဖြစ်လာတယ်နော်ဒါမို့ကိုချစ်တဲ့ပုဂ္ဂိုလ်ပါသွားမယ်နော်ပြောကြပါစို့နမိတ်မရှိဘူးလို့ပြောရင်ပြောကို့အဖေပါသွားမယ်အမေပါသွားမယ်အသားပါသွားမယ်တမိပါသွားမယ်ဆိုရင်ဘယ်နဲ့လဲတိတ်တိတ်ကြီးကြီးတော့ကမဖြစ်ဘူးလားအဲ့လိုတော့ကဖြစ်တာဟာဘာကြောင့်ဖြစ်တာတော့ ဟိုဟိုတ attva သေလို့ဖြစ်တာလားတ attva သေလို့ဖြစ်တာလို့ပြောရင်တ attva တွေအများနဲ့သေနေတာပဲနော်တို့ဒုက္ခကြီးပဲအများနဲ့ဖြစ်ဖြစ်နေရတော့မှာပဲအဲ့တော့ဘာကြောင့်ဖြစ်တယ်လဲဆိုရင်အဲ့ဒီတ attva အပေါ်မှာသေတော့တဲ့ attva အပေါ်မှာကိုယ်တွေ့တာမှုအင်အားဘယ်လောက်ရှိတယ်လဲဒါဒါဒါဒီပုံမှာတည်တယ်ကိုယ်တွေ့တာမှုနည်းရင်ဒုက္ခဖြစ်နေတာတွေ့တာမှုနည်းနည်းလေးများလာရင်ဒုက္ခအဖြစ်များလာတွေ့တာမှုကတိတ်ကြီးရင်ကိုယ်မှာဒုက္ခဖြစ်တာတိတ်ကြီးတာဟုတ်တယ်မဟုတ်လား အေးအဲ့ဒီတော့အဲ့ဒီလိုဖြစ်လာတဲ့ဒုက္ခဟာဒီဒီတောကလို့ခေါ်တယ်ပူဆွေးမှုဆိုတဲ့ဒုက္ခဟာဘာကြောင့်ဖြစ်တာလဲလို့တကယ်စစ်ကြည့်ရင်ငါတွေ့တာမှုကြောင့်ဖြစ်တာပဲဟိုလူတွေလို့ဖြစ်တာမဟုတ်လူတွေလို့ဖြစ်မှာဆိုလူတွေနဲ့ငါဖြစ်ရမှာအခုလူတွေတိုင်းမဖြစ်ဘူးဒီလူတွေမှဖြစ်တယ်ဟိုလူတွေမှဖြစ်တယ်ဆိုတာအမှန်ကတော့ဒါငို့ကိုတွေ့တာမှုကြောင့်ဖြစ်တာနော်ပစ္စည်းလေးတစ်ခုဆိုတော့ငါဒီဟာလေးတိတ်ပြီးတော့မြစ်တက်နေရင်ဒါလေးပြတ်သွားမယ်သို့မဟုတ်သူများယူသွားမယ်ဆိုရင်ငါတိတ်စိတ်စိတ်ထဲမှာဟိုဖြစ်မယ် ကိုယ်စိတ်ကအရေးမကြီးဘူးကငါမဲ့ခေးမဆိုင်ဘူးကြောက်လည်းအရေးမကြီးဘူးဆိုတာတော်တော်မရှိဘူးဆိုပြစ်တာမရှိဘူးပဲဟုတ်တယ်မလားဒါနဲ့တော့ခလိလူလူငယ်တွေလက်တာကိုကိုတန်ဖိုးထားတဲ့ပစ္စည်းရှိမယ်ကိုတန်ဖိုးမထားတဲ့ပစ္စည်းရှိမယ်ဟုတ်တယ်မလားဆိုတော့ကိုမွေးနေမှာလက်ဆောင်ပေးထားတဲ့ပစ္စည်းလေးကမျက်မျက်နှုံလို့ဖိုးတန်တဖြစ်စေမတန်တဖြစ်ဆိုအဲ့ဒါလေးဆိုတိတ်တော့ကြပြီးတော့ခါလဲတရုတ်တသေးနဲ့လားတိမ့်ထားအဲ့ဒါလေးကွဲသွားမယ်ပြက်သွားမယ်ဆိုရင်ဘယ်နဲ့လဲဝန်းနေပါနော်ဒီပစ္စည်းမျိုးပဲဒီလိုနီးနဲ့ရတာမဟုတ်ဘဲနဲ့ရိုးနီးနဲ့ရထားတယ် အဲ့ကြတော့ပြတ်သွားလဲဒီကိစ္စမရှိဘူးအဲ့လိုဖြစ်တတ်တယ်အဲ့ဒါကြောင့်မို့တကယ်တကယ်အမှန်တရားအတိုင်းစဉ်းစားကြည့်မယ်ဆိုရင်လူသေးလို့ကိုစိတ်ဆင်းရတာမဟုတ်ဘူးပစ္စည်းပြောက်လို့ကိုစိတ်ဆင်းရတာမဟုတ်ဘူးအဲ့ဒီလူပစ္စည်းပေါ်မှာရှိတဲ့ကိုယ်တဏှာကြောင့်ကိုယ့်ရဲ့ဆွဲလန်းမှုကြောင့်ဖြစ်တာဒါကြောင့်မို့ဆွဲလန်းမှုတဏှာဟာဆင်းရဲရဲ့အကြောင်းဖြစ်တယ်လို့ဒါမြတ်စွာဘုရားကဟောတာဒါကဒီဘဝတည်းကြည့်ပြီးတော့ပြောတာနော်ဒါနောက်တစ်ခုကတော့ဗာလဲဆိုရင် အဲ့ဒီဆင်းရဲငြိမ့်နိုင်တဲ့နော်အငြိမ့်တက်လည်းပဲရှိတယ်ဆိုတော့လောကကြီးဆင်းရဲလို့ပြောပြီးဒါဖြင့်ဗျာဒီဆင်းရဲရှိနေမဲ့သူတို့တက်တလုံးတက်တန်နေအောင်သွားတော့မှလားဒီဆင်းရဲကလွတ်မဲ့လွတ်တဲ့တရားမျိုးမရှိတော့ဘူးလားလို့ဆိုတော့ရှိတယ်တတ္တယသစ္စာနိရောဓသစ္စာလို့ခေါ်တဲ့တတ္တယသစ္စာဒါနိဗ္ဗာန်ဆိုတဲ့အငြိမ့်ကလည်းရှိတယ်လို့ဒီလိုမြတ်စွာဘုရားကဟောတော်မူတာဒါဖြင့်အဲ့ဒီ အငိမ့်တက်ကိုရောက်အောင်ဘယ်လိုလုပ်ရမှာတော့ရောက်ရောက်ရောက်စီနိုင်တဲ့နီလမ်းများရှိပါသလားရှိတယ်နော်သတုဋ္ဌသစ္စာဘာလဲမက္ခသစ္စာလို့အတူခေါ်တယ်မက္ခဆိုတာလမ်းပေါ်လေအကျင့်နိဗ္ဗာန်သို့ရောက်စီနိုင်တဲ့အကျင့်လမ်းဒါလည်းရှိတယ်ဆိုတော့မပြည့်စုံမနေဘူးလားနော်အမှန်တမ်းမြင်နေဟော လောကကြီးဆင်းရဲတယ်ဟေ့ဒီဆင်းရဲဟာတော့သမှုရိယတဏှာလောဘကြောင့်ဖြစ်တယ်ကွာ အဲ့ဒီဆင်းရဲငြိမ်းတာလည်းရှိတယ်ဟဲ့အဲ့ဒီငြိမ်းရာကိုသွားဖို့ရနီလန်းဒါလည်းရှိတယ်ဆိုအဲ့ဒီဟာကိုကအဲ့ဒီလမ်းလိုက်ယုံရှိတာပဲအဲ့ဒီငြိမ်းတဲ့နေရာရောက်ချင်တယ်ဒါကြောင့်မို့ဒီသစ္စာလေးပါးဟာအလွန်တဘာဝကြတယ်အမှန်တမ်းမြင်တယ်အကြောင်းကိုရှာတယ်ပြီးတော့သူ့ရဲ့ကင်းကြီးမှုရှိတယ်ဆိုတော့လည်းပေါ်ထုတ်ပြတယ်အဲ့ဒီကင်းကြီးမှုရောက်သွားအောင်ဘယ်လိုလုပ်ရမလဲဆိုတော့လည်းပေါ်ပြတယ် ဒါမှသစ္စာလေးပါးကိုမမှတ်မိရင်ဥပမာလေးတစ်ခုနဲ့မှတ်ဟာပထမသစ္စာကဘာနဲ့တူလဲဆိုယောဂာနဲ့တူတယ်ဆရာဝန်ကလူနာတယောက်ကို diagnose လုပ်လိုက်တယ်ဒါမင်းဘာယောဂါရှိပြီလို့ပြောလိုက်တယ်နော်ယောဂာနဲ့တူတယ်ဒုတိယသစ္စာကအဲ့ဒီဆရာဝန်ကရှာလိုက်တော့အကြောင်းတွေ့တယ်ဟာဒီယောဂါတော့ဘာကြောင့်ဖြစ်တာပဲအဲတို့ရှင်းတော့စကားနဲ့ပြောရင်သွေးဖောက်ပြန်လို့ဖြစ်တာပဲလေဖောက်ပြန်လို့ဖြစ်တာပဲတလိဖောက်ပြန်လို့ဖြစ်တာပဲပေါ့လေခုခေတ်လည်းဘာညာပေါ့ဟုတ်လား ယောဂပိုးကြောင့်ဘာကြောင့်စသည်ထားပါတော့အဲ့ဒီလိုအဲ့တော့ဆရာဒီလိုဆိုရင်ကျွန်တော်ဒီယောဂရေးရှိရင်ဒီယောဂပြောင်းနိုင်မှာမလားအေးပြောင်းနိုင်တယ်လို့ပြောတယ်အဲ့ဒါကတတ္တယသစ္စာနဲ့တူတယ်ယောဂပြောင်းရင်ပြောင်းချင်းနော်ယောဂရဲ့ယောဂရဲ့အကြောင်းရဲ့ယောဂပြောင်းချင်းရဲ့အေးပြောင်းနိုင်တယ်လို့ပြောရင်လူနာကနောက်ထပ်ဘာမေးမလဲကျွန်တော်ဘာစိတ်စားရမလဲဘောဟုတ်တယ်မလားအဲ့တော့ဆရာဘုန်းကရော့အမင်းဒီစိတ်စားနော်ဆိုပြီးတော့စတုထသစ္စာ အဲဒါဆုံးတဲ့သစ္စာဆေးနေတူတယ်အဲ့ဒီအမှားထိုင်သစ္စာလေးပါမမေ့အောင်ယောဂရဲ့ယောဂရဲ့အကြောင်းရဲ့ယောဂပျောက်ခြင်းရဲ့ဆေးရဲ့အဲဆေးမြတ်စွာဘုရားကပေးထားပြီးဒီစိတ်စားရင်ခဏဆိုပြကကိုယ်တိုင်ကိုယ်တိုင်ဖော်ထားတဲ့စိတ်ပေါ့ဟုတ်လားကိုယ်တိုင်လက်တွေ့စမ်းသပ်ထားတဲ့စိတ်ဆိုတော့ဒါစိတ်ချရတယ်အဲ့ဒီစိတ်စားရင်မိမိတို့လည်းပဲဒီယောဂပျောက်တဲ့နော်ဒီဒုက္ခကတိ ဆင်းရဲခတ်တဲ့ငြိမ်းတဲ့နိဗ္ဗာန်ကိုဧကံမျက်မှောက်ပြုရမှာပဲဟုတ်ပါအဲ့ဒီဒီသစ္စာ၄ပါးတရားကိုမြတ်စွာဘုရားဟာထုတ်ဖော်တော်မူခဲ့တယ်ဒါပထမမှတ်ထားရဒီသစ္စာ၄ပါးမျိုးနော်တခြားမှာသွားရှာဖို့သွားရှာလည်းဘယ်လို့မှမတွေ့နိုင်ဘူးဒီမြတ်စွာဘုရားဟောတော်မူတဲ့တရားတွေမှသာဒါရှိတယ်ဒါလောကကြီးမှာ အာဒီသစ္စာလေးပါးကိုမသိတဲ့အတွက်ကြောင့်မို့တန်ត្រာမှာတတ္တဝါတွေကျင်လဲနေရတယ်တဲ့သစ္စာလေးပါးကိုသိရင်ဒါတတန်ត្រာမှာမကျင်လဲရတော့ဘူးနော်သိတယ်ဆိုတဲ့နေရာမှာလည်းပဲအခုလိုပြောလို့သိတာမျိုးကိုမဆိုလို့ဘူးနော်တကယ်တရားအားထုတ်ထိုင်ပြီးတော့ကိုယ်တိုင်သိမြင်တာကိုဆိုလို့လေကောင်းပြီနောက်တစ်ခုကတော့ဗာလဲဆိုရင်မြတ်စွာဘုရားဟာအနတ္တတရားကိုနော်ထုတ်ဖော်တော်မူခဲ့တယ် တို့တို့တွေကဘုရားဘာသာဖြစ်နေတယ်မွေးတဲ့ကဘုရားဘာသာဖြစ်လာတော့အနိစ္စဒုက္ခအနတ္တအကြားဘူးလာတော့မဆမ်းဘူးဖြစ်နေတယ်ဒါမှမဟုတ်အနတ္တအလွန့်ကိုထူးကြတယ်အလွန့်ကိုဆမ်းတယ်တရားဘာကြောင့်လဲဆိုရင်ဘယ်ငါ့ဆရာမပေါ်ခင်ကရှိခဲ့တဲ့ဘာသာတိအယူဆတွေကိုပဲကြည့်ကြည့်အခုခေတ်မှာရှိတဲ့ဘာသာအယူဆတွေကိုပဲကြည့်ကြည့်ဘယ်မှာပဲကြည့်ကြည့်ဒီအတ္တဟာ အချက်အချာအတ္တကိုလွတ်ထားတဲ့ဘာသာရဲလို့မရှိဘူး soul ego self ဟုတ်လားအဲ့ဒီလိုအတ္တလောဆွဲတန်းနေတဲ့အိန္ဒိယနိုင်ငံမှာမြတ်စွာဘုရားကအနတ္တဆိုတော့တခါတည်းဟိုခေတ်စကားနဲ့ပြောရင်ရဲရဲတော့နော်အနတ္တတရားကိုမြတ်စွာဘုရားကဖော်ထုတ်တော်မူခဲ့တယ်ဟေးမင်းတို့ကထင်းနေတဲ့အတ္တမဟုတ်ဘူးဟေးအနတ္တအတ္တဆိုတာမရှိဘူး ခန္ဓာ၅ပါးထဲမှာအတ္တမရှိဘူးခန္ဓာ၅ပါးဟာအတ္တမဟုတ်ဘူးအနတ္တလို့ဒီလိုပွင့်ပွင့်လင်းလင်းရဲရဲတင်းတင်းနဲ့မြတ်စွာဘုရားဟောတော်မူခဲ့တယ်ဒီအနတ္တတရားကြောင့်အိန္ဒိယကမြတ်စွာဘုရားကိုမကြိုက်တာအိန္ဒိယမှာမြတ်စွာဘုရားမပေါ်ခင်ကရှိခဲ့တဲ့ဘာသာနောက်တော့ဟိန္ဒူဘာသာလို့ခေါ်တယ်ဟုတ်လားဗြဟ္မဏဘာသာအဲ့ဒီဘာသာတွေကတော့သူကအတ္တအမြဲတမ်းရှိအတ္တရှိတယ်လို့ပဲသူတို့ကယူဆတယ် တတ္တဝါတွေမှာအတ္တဆိုတာလေးရှိတယ်ဟုတ်လားဒီအတ္တဆိုတာလေးကတဘွားကတဘွားကူးပြီးတော့သွားတယ်နောက်ဒီအတ္တလေးကသူ့သူ့သူ့ကိုသူတဖြည်းဖြည်းစင်ကြယ်အောင်လှုပ်သွားပြီးတော့တကယ်စင်ကြယ်သွားတဲ့ခါကျတော့ तू ကဟိုဗြဟ္မာကြီးနဲ့ပြန်ပေါင်းသွားတယ်အဲ့ဒါကို तू ကနိဗ္ဗာန်လို့ခေါ်တယ်အဲ့ဒီလိုအယူဆပါလေဆပါတတ္တဝါတွေမှာအတ္တဆိုတာရှိတယ်ဒီအတ္တကပဲလှုပ်တာဒီအတ္တကပဲခံစားတာဒီအတ္တအတ္တကပဲပျော်တာဒီအတ္တကပဲစိတ်ညစ်တာပေါ့လေအဲ့လိုဘာပဲဖြစ်ဖြစ်ဒီအတ္တဆိုတော့သူတို့ကအဲ့လိုဟောထားတယ် အဲ့ဒီလိုဟောထားတဲ့အထက်ကမြတ်စွာဘုရားကမဟုတ်ဘူးကအနတ္တအနတ္တတရားဟာဘုရားမြတ်စွာဘုရားရဲ့တရားထဲမှာဒါရှိတယ်တခြားဘယ်မှာမှမရှိဘူးဒါပဘာဟို religion ဘာသာတရားကိုပြောတာဟုတ်လားအခုအခုခေတ် science science လည်းဒါအနတ္တထောက်ခံတယ်ဗျာသူတို့လည်းအတ္တမရှာမတွေ့ဘူးအဲ့ဒီအနတ္တတရားဆိုတာဘာလဲတဲ့နော်အနတ္တဆိုတာခန္ဓာ၅ပါးဆိုတာရှိတယ်နော် နိဗ္ဗာန်ဆိုတာရှိတယ်ဒီနှစ်ခုပထမနားလည်တာခန္ဓာ၅ပါးရဲ့နိဗ္ဗာန်အခုလူတ attva တွေဟာခန္ဓာဘယ်နှပါးရှိနေတာခန္ဓာ၅ပါးရှိနေတယ်နော်လူတ attva လူတွေမဟုတ်ပါဘူးတခြားတ attva တွေဒီလိုပါခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးအပြင်နောက်တစ်ခုတရားတစ်ခုပါရှိတယ်နိဗ္ဗာန်ဆိုတာရှိတယ်အဲ့ဒီခန္ဓာ၅ပါးနဲ့နိဗ္ဗာန်ကလွဲပြီးတော့တခြားဘာမှမရှိဘူးလောကမှာ ခန္ဓာငါးပါးကအလွတ်နိဗ္ဗာန်ကအလွတ်အတ္တဆိုတာရှိတယ်လို့သူများကပြောမယ်လို့မြတ်စွာဘုရားကတော့မဟုတ်ဘူးမရှိဘူးနော်အတ္တဆိုတာမရှိဘူးဒါဖြင့်ဒီခန္ဓာငါးပါးတဲ့ကတခုခုကများအတ္တဖြစ်လိမ့်မလားဒါလည်းမဟုတ်ဘူးနော်ခန္ဓာငါးပါးဟာဒါကြောင့်မို့ခန္ဓာငါးပါးဟာအတ္တမဟုတ်ဘူးပြီးတော့ခန္ဓာငါးပါးမှာအတ္တမရှိဘူးဒီဒီနှစ်ချက်ပိုင်ရမယ် နိဗ္ဗာန်ကိုလည်းပဲမြတ်စွာဘုရားကအတ္တလို့မဟုတ်ဘူးအနတ္တလို့ဟောတယ်အဲ့ဒါအဲ့ဒါနဲ့တိကျမှတ်ကြနော်လောကမှာအနိစ္စဒုက္ခအနတ္တလို့ကိုကဒါဒါနှုတ်တဲ့နေမဟုတ်လားအဲ့ဒါဓာတ်ရဲ့ကြောင်းပြန်နိဗ္ဗာန်ဆိုတော့နိဗ္ဗာန်ကျတော့အနိစ္စဒုက္ခအတ္တလို့ထင်သွားတယ်ဒါပေမဲ့နိဗ္ဗာန်ကိုလည်းပဲအတ္တမဟုတ်ဘူးလို့မြတ်စွာဘုရားဟောထားတာအဲ့ဒါကြောင့်မို့ခန္ဓာ၅ပါးရောနိဗ္ဗာန်ရောကအတ္တမဟုတ်ဘူးအနတ္တဒါကိုမြတ်စွာဘုရားတွင်ပွင်လင်းလင်းဟောတော်မူတယ်ဒီနေရာမှာလည်းပဲအခုအနောက်နိုင်ငံကလူတွေက မြတ်စွာဘုရားကအတ္တကိုမပယ်ပါဘူးဘာညာဆိုတော့ဟိုကပါဠိတွေထုတ်လာဒီကပါဠိတွေထုတ်လာနဲ့အမျိုးမျိုးသူတို့ပြောကြရေးကြတယ်ဒါမှမဟုတ်မဟုတ်ပါဘူးဒါဟိုတိတ်ထင်ရှားလွန်းတယ်လေမြတ်စွာဘုရားအနတ္တဟောတာကဒါကြတဲ့ဟိုနေရာတိုင်းမှာလိုလိုပဲဒီအနတ္တတရားကြောင့်ရှိနေတယ်အဲ့ဒီအနတ္တနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်၃မျိုးနားလည်ရမယ်နော်အဲ့ဒီအတ္တမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရှိတယ် အနှစ်သာရမရှိဘူးအခိုင်အမာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်အလိုမလိုက်ဘူးအစိုးမရဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်ဒီသုံးမျိုးလုံးဒါနားလည်ထားရမယ်အနတ္တလို့ပြောလိုက်ရင်ဒီဒီသုံးမျိုးကိုဆိုလို့အတ္တဆိုတာခုနပြောတယ်သူတို့ထင်တယ်လို့ဒီအကျင့်အခဲအမြဲတည်တဲ့နော်လူလူလူကတည်သွားပြီမဲ့လို့ तू ကမတည်ဘူးပေါ့လေသွားသွားနေတယ်အဲ့လိုအတ္တအဲ့ဒီဟာမရှိဘူးနော်အနတ္တနောက်တစ်ခုကတော့ဗာလဲ အနှစ်သာရမရှိဘူးဆိုတဲ့အဓိပ္ပာယ်ဒါလည်းပဲမထူးပါဘူးခုနကလည်းအနှစ်သာရဆိုတာလည်းပဲခုနကအမြဲတည်တဲ့နော်အခိုင်အမာဖြစ်တဲ့သဘောတရားမရှိဘူးအနှစ်သာရမရှိဘူးခန္ဓာကိုယ်ကြီးကိုကြည့်လိုက်ရင်အဲ့လိုခိုင်မာတဲ့သဘောတရားရှိလားနော်ဒုက္ခဒုက္ခနာကိုမှဘယ်နေရာကတော့ပြင်ဘာယောဂမှမဖြစ်အောင်စိတ်ချရတယ်ဟေ့လူတွေနေရာများရှိလားမရှိဘူးနော်ဘလောက်ဘလောက်ဝန်းနေတဲ့အကောင်းလားကျင်းတဲ့ဒုက္ခနာကိုကြီးတစ်ခုလုံးရှိနေတယ်ဘယ်နေရာလေးကတော့စိတ်ချရတာဘာယောဂမှမဖြစ်ဘူးလို့မရှိဘူးနော် ဟိုဟာလေးထားဖြစ်လဲဒီဟာလေးထားဖြစ်လဲဖြစ်နေတာပဲဟုတ်လားအေးအဲ့ဒါမို့အခိုင်အမာတည်တဲ့အနှစ်သာရမရှိဘူးနောက်တစ်ခုကတော့အလိုတို့မလိုက်ဘူးတဲ့ကို့အလိုမလိုက်ဘူးသူဖြစ်ရှင်တယ်လို့ဖြစ်တယ်ဒါအနတ္တသဘောတရားခုခေတ်တော့အဲ့ဒီအနတ္တကိုသူကနည်းနည်းပြန်ပြီးတော့တွန်းလှန်နေကြတယ်ထင်တယ်ဘယ်နဲ့ဟမ်နှာခေါင်းမလှတဲ့လူကနှာခေါင်းလေးလှအောင်သွားပြီးတော့ဆရာဝန်ရှိတော့လောက်ကြတယ် မေးသိမလားတဲ့လူကမေးပြင်းကျန်ကျန်ပါပါလေးလုံနေကြတယ်အဲ့တော့ဘာလို့ဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်ကြီးကအလိုလိုက်တာမလိုက်ဘူးလားကငယ်ငယ်တော့သိမသိကြဘူးကကြီးရင်တော့သိလိမ့်မယ်မင်းတို့ဟုတ်လားငယ်ငယ်တော့တန်လုံးမြန်လုံးဆိုတော့ဘာပဲလုပ်လို့ကိုကအာငါလှုပ်ချင်တာကုန်ဖြစ်တယ်ဆိုပြီးတော့ဒီလိုစိတ်ကလေးတွေရှိတယ်ဟာကြီးလာတဖြည်းဖြည်းကြီးလာတဲ့ခါကျတော့ကိုထင်းသလိုမဖြစ်ဘူးနော်ဒုစာထဲမှာလည်းပါတယ် ဒါငါလည်းငယ်တော့ဒီစာဖတ်တာပဲဒါသဘောမပေါက်ဘူးအခုတော့သဘောပေါက်နေနော်ဟိုဒီမာယုပုံလိုက်ရက်ထင်တယ်ရှောက်တော့ပြောတော့အဲ့မှာဒီမာယုမပေါက်လေကောတပြမင်းကရှင်ရသပါလာဆိုတော့ရှင်ရသပါလာတဲ့ဒီပြတော့ OB တဲ့80ကျော်ကြီးတဲ့အဲ့တော့ခြိခြိလှမ်းတဲ့ခါကျတော့ဒီနာခြိလှမ်းမယ်ဆိုပြီးတော့တကယ်ချတော့ဟိုတခြားရောက်သွားတယ်တဲ့လှမ်းမိတာအဲ့လိုပေါ့ဒီနာခြိလှမ်းမယ်ဆိုဟိုရောက်သွားတယ်တဲ့အဲ့လိုဖြစ်ကုန်ပြီတဲ့အဲကြီးရဲ့အတွက်ကြောင့်ဖြစ်လာတာပြောတာ ငယ်တော့လားတိတ်တိတ်သဘောမပေါက်ဘူးထင်တယ်နော်နင်တို့ငယ်ငယ်လူငယ်တွေသဘောပေါက်ကြတာအဲ့ဒါဟုတ်မှာပဲလို့မသိမိလား